သာသနာတော်သိက္ခာရေ2560ခုနှစ်ကောဇာသိက္ခာရေ1388ခုနှစ်ကဆုံလပြည့်ကျော်6ရက်ခရစ်နှစ်2016မေလ29ရက်တောက်ကြနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မန္တဝိဟာရကျောင်းတိုက်ကြီးအတွင်း၌ ရှင်မင်းဝန်ဆရာတော်ဤခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာမဟာသတိပဋ္ဌာန်ဝိပဿနာတရားများကိုရှုမှတ်ပွားများ အထုလျက်ရှိကြတဲ့ယောဂီများကိုဘုန်းကြီးဓမ္မဒါနတရားလူပိလူမာကတော့စည်ရဲ့ကင်းစင်တတိပဋ္ဌာန်ကျင့်စဉ်ဆိုတဲ့တရားတော်ကိုဆက်လက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ် ဒီဆင်းရဲကင်းစင်တတိပဋ္ဌာန်ကျင့်စဉ်ဆိုတာကမြတ်စွာဘုရားဟောကြားတော်မူထားတဲ့ဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုပဲဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူထားတဲ့အစာပိုင်းလယ်ပိုင်းဆုံးပိုင်းတွေကအခုညာပိုင်းချိန်မှာဘုန်းကြီးအစာပိုင်းဖြစ်တဲ့တတိပဋ္ဌာန်ကြီးညာချက်ဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးမှာပါ ဘုရားရှင်ကိုရောမြတ်ကြီးကငါဘုရားဟောကြားထားတဲ့ကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့ဒီသတိပဋ္ဌာန်တရားများကိုရိုးရိုးတည်တည်နဲ့တတိထဝရိယဆိုင်ပြီးတော့ရှုပွားအားထုတ်ကြမယ်ဆိုရင်တဲ့အားထုတ်တဲ့ပုဂ္ဂိုလ်များရနိုင်တဲ့အကျိုးကနံပါတ်1ဝိတုဒ္ဓိယစေညစ်ကြီးတွေစင်ကြယ်ခြင်းဆိုတဲ့အကျိုး ဒါဘုန်းကြီးတို့ယောဂီများကိုတတိပဋ္ဌာန်တရားကိုလက်တွေ့ထိုင်ဣရိယာပုနဲ့ပဲရှုရှုရက်တဲ့ဣရိယာပုနဲ့ပဲရှုရှုဈဉ္ဉံဣရိယာပုနဲ့ပဲရှုရှုရှုခြင်းနဲ့ဣရိယာပုနဲ့ရှုရှုရအာယုံပေါ်မှာရှုစိတ်လေးစွဲမြဲစွာကတ်တည်နေပြီဆိုရင်အဲ့ဒီအချိန်မှာကာမိစ္ဆန္ဒပြပါဒစတဲ့និဝရဏတရားတွေလည်းမဝင်နိုင်တော့ဘူး လောဘဒေါသမောဟမာနစတဲ့ကိလေသာတရားတွေလည်းမဝင်နိုင်တော့ဘူးကာမဝိတ္တဗျာပါဒဝိတ္တဝိဟိန္ဒဝိတ္တစတဲ့အကုသလဝိတ္တတွေလည်းဘယ်ကမှမဝင်လာနိုင်တော့အဲဒီမှာရှေ့ကလည်းပဲရှုမှတ်စေနောက်ကလည်းရှုမှတ်စေနောက်နောက်ကလည်းရှုမှတ်စေမှတ်စေကြည့်တယ်ဒဇင်တဒန်းနဲ့ဖြစ်ပြီးတော့စိတ်တွေစင်ကြဲနေတယ်အဲဒီအချိန်ဟာစိတ်တဝိတ္တုတ္တိပဲ။ ရှုမှတ်ခိုက်ရှုမှတ်ခိုက်လေးမှာစိတ်တွေစင်ကြယ်တာပေါ့တကယ်ပြည့်ဝစင်ကြယ်ဖို့ဆိုရင်ကတော့ထထမညာပူညာဆက်ရောက်ယဟနာဖြစ်မှလုံးဝစင်ကြယ်မှာပေါ့အခုယောဂီများအတွက်ရှုခိုက်ရှုခိုက်ကလေးမှာတဏှာကြီးရှုမှတ်ရင်တဏှာကြီးစိတ်ညစ်ကြေးတွေစင်ကြယ်နေတယ်နဏှာကြီးရှုမှတ်ရင်နဏှာကြီးတနေ့လုံးရှုမှတ်ရင်တနေ့လုံးအာယုမစိတ်မိနေတနေ့လုံးစင်ကြယ်နေတာပဲ အဲ့ဒီစင်ကြယ်မှုဆိုတဲ့အကျိုးတရားကိုယခုလက်တွေ့အားထုတ်နေစဉ်မှာကိုပဲဒီအကျိုးတရားကိုရလိမ့်မယ်နံပါတ်2တောကပရိဒေဝနာသမတိကမာယဆိုတော့တောကနဲ့ပရိဒေဝပေါ့နံပါတ်2နံပါတ်3အဲ့ဒီပူဆွေးမှုတွေလွန်မြောက်ဖို့ငိုကြွေးမှုတွေလွန်မြောက်ဖို့ဆိုတာလေဘုန်းကြီးဒီနေ့က ဘုန်းကြီးတို့ယောဂီများကို ပြည့်ပြည့်စုံစုံဟောကြားခဲ့ပြီးပြီပစ္စုပန်ဝတ္ထုလေးတွေပါလက်တွေ့ဒီတတိပဋ္ဌာန်တရားကိုကြင်ကြံပွားများအားထုတ်ရင်းနဲ့ပူဆွေးမှုတွေလွန်မြောက်သွားတဲ့ပုဂ္ဂိုလ်တွေငိုကြွေးမှုလွန်မြောက်သွားကြတဲ့ပုဂ္ဂိုလ်တွေပြဒနာတရား၅ပါးတစ်ပါးပါးကြုံတွေ့တဲ့အတွက်ကြောင့်ညာတိပြဒနာဘောဂပြဒနာစတဲ့ဒီပြဒနာတွေနဲ့ကြုံတွေ့ပြီးတော့ပူဆွေးမှုတောကတွေဖြစ်ကြတယ် ငိုကြွေးမှုပရိဒေဝါတွေဖြစ်ကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီပစ္စုပန်ဝတ္ထုလေးတွေကိုဘုန်းကြီးတို့အထောက်ထားပြပြီးတော့တောကပရိဒေဝပူဆွေးမှုတွေလွန်မြောက်ပုံငိုကြွေးမှုတွေလွန်မြောက်ပုံတွေကိုလည်းဘုန်းကြီးတို့ဟောကြားပေးခဲ့ပြီအဲ့ဒီပူဆွေးမှုငိုကြွေးမှုဆိုတာလည်းပဲဒီစိတ်ဓာဝိသုဒ္ဓိစိတ်တွေစင်ကြယ်နေတယ်ဆိုရင်ကိုပဲဒီဈာစိတ်တခြားစိတ်တွေဘာစိတ်မှမဝင်နိုင်တော့တဲ့အတွက်ကြောင့်ပူဆွေးမှုတွေကလွန်မြောက်နေတာ ပရိဒေဝဆိုတဲ့ငိုကြွေးမှုတွေလည်းပဲလွန်မြောက်သွားတော့တာပါပဲရှုမှတ်ခိုင်ရှုမှတ်ခိုင်ပါဒါဒီအကျိုးတွေရနေနောက်ဒုက္ခဒေါမနတာနာအထင်ကမာယဘုန်းကြီးမနေ့ကပြောခဲ့တယ်ကိုဆင်းရဲမှုဆိုတဲ့ဒုက္ခစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာတရားတွေဒီတိပဋ္ဌာန်တရားကိုလက်တွေ့ကြကြဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာပြီးရိုးရိုးသေးသေးရှုမယ်ပွားမယ်အထုတ်မယ်ဆိုရင် ကိုယ်ဆင်းရဲမှုဆိုတဲ့ဝိပရိနာမဒုက္ခတွေဒါတွေလည်းပဲအကုန်လုံးလွန်မြောက်သွားနိုင်တယ်။ဘုန်းကြီးမင်းကပြောတယ်သင်္ခါရဒုက္ခကိုသာမြင်အောင်ရှုသင်္ခါရဒုက္ခကိုကောင်းကောင်းမြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဝိရိနာမဒုက္ခတွေဟာအကုန်လုံးလွန်မြောက်တာပဲကိုဆင်းရဲတွေအဲ့ဒီလိုကိုဆင်းရဲတွေလွန်မြောက်တယ်လို့ဒေါမနတဆိုတဲ့စိတ်ဆင်းရဲတွေ ဒီတိုင်းပဲယောဂီပုဂ္ဂိုလ်ဟာသတိပဋ္ဌာန်နိလန်တိုင်းရှုမှတ်ပွားများအားထုတ်လို့စိတ်စဉ်ကြင်မှုတွေဖြစ်နေပြီစိတ်ဓာတ်ဝိတ္တုတွေဖြစ်နေပြီဆိုရင် ရှုမှတ်ခိုင် ရှုမှတ်ခိုင်မှာဘယ်မှာစိတ်ဆင်းရဲတွေဝင်စရာမှမရှိတော့လုံးဝစိတ်ဆင်းရဲတွေလည်းပဲခြုံငိမ့်သွားနိုင်တယ်ရှုမှတ်နေတဲ့အခိုက်ကလေးမှာပေါ့အဲဒီစိတ်ဆင်းရဲတွေလွန်မြောက်ဖို့ဘုန်းကြီးမနေ့က ပိစုပန်ဝတ္ထုလေးတွေလည်းပြောခဲ့ပြီအဲ့ဒီပိစုပန်ဝတ္ထုမှာဘုန်းကြီးတို့မြန်မာနိုင်ငံသားတွေမဟုတ်ဘဲနဲ့ဒီအမေရိကန်နိုင်ငံသားတွေတခြားနိုင်ငံသားတွေဒီသတိပဋ္ဌာန်တရားတွေကိုလက်တွေ့ကျင့်ကြံအားထုတ်တဲ့အတွေ့အကြုံမို့သေလောက်အောင်သေခြင်းလောက်အောင်ကိုစိတ်ထဲမှာဆင်းရဲနေတဲ့အဲ့ဒီစိတ်ဆင်းရဲတွေဟာဒီသတိပဋ္ဌာန်ကျင့်စဉ်တိုင်းကျင့်ကြံပွားများအားထုတ်လို့ချုပ်ငြိမ်းခဲ့ဘူး ဒါသူတို့ကိုယ်တိုင်ဝန်ခံပြီးတော့ယေရှုရှင်မာစီဆရာတော်ဘုရားကြီးထံလျှောက်ထားပုံနေဒါဘုန်းကြီးမနေ့ကအထောက်ထားလေးတွေပြန်ပြီးတော့ဟောကြားခဲ့ပြီတကယ်ယောဂီတို့လည်းပဲမိမိတို့မှာအကြောင်းတစ်မျိုးမျိုးကြောင့်မိမိတို့မှာစိတ်ဆင်းရဲမှုတွေစိတ်နှလုံးမတန်ရာမှုတွေကြုံတွေ့နေပြီဆိုရင်လည်းပဲဒီတတိပဋ္ဌာန်ကိုယခုမိမိကျင့်ကြံအထုတ်နေတဲ့တတိပဋ္ဌာန်ကျင့်စဉ်အတိုင်း လိုက်နာပြီးတော့ရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်ရင်ကျင့်ကြံအားထုတ်တလောက်ပေါ့တဏှာကြီးအားထုတ်ရင်တဏှာကြီးစိတ်ဆင်းရဲမှုတွေချုပ်ငြိမ့်နေလိမ့်နဏာကြီးအားထုတ်နိုင်ရင်နဏာကြီးအဲ့ဒီအားထုတ်တဲ့ကံမှာပဲထိုင်ပြီးတော့ရှုမှတ်ရုံနဲ့မဟုတ်ဘူးရပ်ပြီးရှုမှတ်ရင်လည်းပဲချုပ်ငြိမ့်နိုင်တာပဲဈဉ္ဉံဣရိယာပုနဲ့ရှုမှတ်ရင်လည်းချုပ်ငြိမ့်နိုင်တာပဲလျောင်းတဲ့ဣရိယာပုနဲ့ရှုမှတ်ရင်လည်းချုပ်ငြိမ့်နိုင်တာပဲဘယ်ဣရိယာပုနဲ့ပဲရှုရှုရှုတဲ့အခါမှာတော့ရှုရအာယုံပေါ်မှာ ရှုစိတ်လေးဆွဲဆွဲမြဲမြဲကပ်ပြီးတော့တည်နေတဲ့အခါမှာတခြားစိတ်ကြားစိတ်တွေလုံးဝမဝင်နိုင်တော့တဲ့အချိန်ဟာမိမိအတွက်စိတ်ဆင်းရဲမှုတွေလုံးဝချုပ်ငြိမ့်နိုင်ပါဒီအကျိုးတရားတွေဘယ်ချိန်ဘယ်ခါကာလရမှာလဲဆိုရင်မြတ်စွာဘုရားကတန်ဋိဋ္ဌိက မျက်မှောက်ကိုပဲအခုအားထုတ်နေတဲ့အချိန်ရနိုင်တယ်အာကာလိကတဲ့အချိန်မြွေးနေတဲ့ မနဲ့အားထုတ်ရင်မနဲ့ရနိုင်တယ်နေ့အားထုတ်ရင်နေ့ရနိုင်တယ်ညအားထုတ်ရင်ညရနိုင်ဒီကြိုတရားတွေကိုရှုမှတ်နေတဲ့အချိန်တိုင်းမှာမိမိဘယ်ချိန်ဖြစ်ဖြစ်ရနိုင်တယ်ဒါကြောင့်ဒီအကျိုးတရားတွေကိုဘုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကတတိပဌာနာသုတ်တန်ကြီးမဟောမီခြေပိုင်းကနေပြီးတော့ကျင်ညာပြီးတော့မြတ်စွာဘုရားဟောခဲ့အဲဒီနံပါတ်၄နဲ့နံပါတ်၅ ပြီးတဲ့အခါကလည်းကြတော့နံပါတ်6ကျူတရားကညာယတံအဓိကမာယညာယတအဓိကမာယအရိယာမဲ့ကိုယာခြင်းငါဒီအရိယာမဲ့နဲ့စပြီးတော့ဒီမှာသတိပဋ္ဌာန်သုတ်တံမှာညာယတအဓိကမာယတိညာယောဝုစတိအရိယောထင်ကြီးကိုမဲ့ကိုတတ္တအဓိကမာယဗတ္တိယာတိဝုဒ္ဒဟောတိ အရိယာမဲ့ကိုရဖို့အတွက်တရားချင်းငါတယ်အရိယာမဲ့ကိုရောက်ဖို့ရအတွက်တဲ့ဘာကိုရှုရမှာလဲဆိုတော့အရင်ကြီးပုပ္ပဘာကီ လောကီယောတတိပဋ္ဌာနမေကောတဲ့ဘာဝီတောလောကုတ္တရာမေကတာအဓိကမာယတန်ဝတ္တတိတဲ့တေနဟညာယတာအဓိကမာယတိအရိယာမေကိုရလိုတဲ့ပုဂ္ဂိုလ်ဟာတဲ့ပုပ္ပဘာကီရှိဖို့က လောကီရောလောကီဖြစ်သောတဲ့တတိပဋ္ဌာနမေကောတဲ့ဘာဝီတော်ပွားများအပ်သော လောကီရောအယံလောကီရောလောကီဖြစ်သောအယံတတိပဋ္ဌာနမေကောဤတတိပဋ္ဌာန်ဒီဟုသောခရီးသည်လောကုတ္တရမေကတလောကုတ္တရမေကိုအဓိကမာယရာခြင်းကတန်ဝတ္တတိဖြစ်တယ် လောကုတ္တရာဖြစ်တဲ့အရိယာမဲ့ကိုရဖို့ဆိုရင်တဲ့လောကီဖြစ်တဲ့တတိပဋ္ဌာန်မဲ့ခင်ကိုပွားဒီနေ့ဘုန်းကြီးတို့ယောဂီများပွားနေတာဒါတတိပဋ္ဌာန်မဲ့ခင်တရားတွေပဲနိဒီတတိပဋ္ဌာန်မဲ့ခင်တရားတွေပွားမှဘုန်းကြီးတို့ဝိပဿနာဉာဏ်ဖြစ်တဲ့ယုံနံအကြောင်းကျိုးဖြစ်ပြဒါတွေမြင်လာမှာအဲ့ဒီတတိပဋ္ဌာန်မဲ့ခင်ပွားလို့ တတိအားတမာရီအားတွေကောင်းလာပြီဆိုရင်အဲ့ဒီရှုတိုင်းရှုတိုင်းဟာအရှုခံအာယုံရဲ့သဘောအမှန်လေးတွေကိုယောဂီများ သိလာမယ်။ဒါလည်းမနဲ့လည်းဟောပေးတယ်ညလည်းဟောပေးတယ်သိပုံနဲ့။ဘယ်နဲ့ကံတန်းဖြစ်တဲ့ဖောင်းအာယုံဘေးအာယုံလေးကိုရှုနေရင်လည်းပဲတကယ်ကိုပြဉ္ညာအာယုံဖြစ်တဲ့ဝမ်းပိုက်ဆိုတဲ့တဏ္ဍကြီးပြောက်ပြီးတော့ဟောပရမသဘောလေးဖြစ်တဲ့တင်းသဘောလေးပဲ ဘိန်းနေဆိုရင်လည်းပဲရောသဘောလေးပဲဒါပဲပညာစရံဖြစ်တဲ့ဝမ်းပဲကြီးပြောက်ပြီးတော့အဲ့ဒီပရမတ်သဘောလေးကိုမြင်လာလိမ့်မယ်အဲ့လိုမြင်ဖို့ဆိုရင်လည်းပဲတတိအားတမာရီအားကောင်းဖို့လိုတယ်ဘုန်းကြီးတနေ့ကပြောခဲ့တယ်ဘူ၅ပါးဥစည်းဖို့လိုတယ်အဲ့ဒီဘူ၅ပါးဥစည်းပြီးတော့ကြိုးစားဖို့လိုတယ်တမန်ငါရှံငါလေးအထုတ်နေုံနဲ့တတိတမာရီအားလေးဖြစ်လာမှာမဟုတ်ဘူး အဲဒီတော့အာထုတ်တဲ့အခါကလမှာခုဘုန်းကြီးတို့ဣရိယာပု၄ပါးစလုံးရှုမှတ်ပုံနေဘုန်းကြီးတို့သင်ပြပေးထားပြီးပြောထားပြီးပြီထိုင်တဲ့ဣရိယာပုနဲ့ရှုမှတ်ရင်လည်းပဲတမာတိဖြစ်နိုင်တယ်လို့ဝိပဿနာဉာဏ်ဖြစ်နိုင်တယ်လို့ရက်တဲ့ဣရိယာပုနဲ့ရှုမှတ်ရင်လည်းပဲတတိတမာတိအားဖြင့်ဖြစ်ပြီးတော့ဝိပဿနာဉာဏ်ဤဖြစ်နိုင်တယ် ဈဉ္ညာဣရိယာပုနဲ့ရှုရင်လည်းဒီမှာတတိအသမารိအာရီကောင်းလာတဲ့ကဝိပဿနာဉာဏ်ကြီးဖြစ်နိုင်နေဆိုတာတွေကိုဉာဏ်ဖြစ်ပုံလေးနဲ့ပြောခဲ့အဲဒီတော့အခုမိမိတို့ရှုမှတ်ပွားများဒီတတိပဋ္ဌာန်မေခင်ဆိုတဲ့လောကီမေခင်တရားကိုပွားမယ်အခုထိုင်ရင်လည်းပွားရရင်လည်းပွားသွားရင်လည်းပွားလျှောင်းရင်လည်းပွားအချိန်နဲ့တပြေးညီပွားနေတယ်အဲဒီလိုအချိန်နဲ့တပြေးညီရှုပွားအားထုတ်နေပြီဆိုရင် အဲလိုရှုရအာယုံပေါ်မှာရှုစိတ်လေးတည်ကြည်မှုအားကောင်းလာတာနဲ့အမျှတကယ်သဘောအမှန်ဖြစ်တဲ့တင်သဘောယောသဘောဝါယောဓာတ်ရဲ့သဘောလေးကိုသိချင်သိလာအဲ့ဒီဝါယောဓာတ်ရဲ့သဘောလေးဝါယောဓာတ်ဆိုတာယုတ်တရားလေးပဲနိလိုက်ပြီးတော့ရှုသိနေတဲ့စိတ်ကလေးကနံတရားလေးပဲအဲ့ဒီမှာဖောင်းခိုက်လေးရှုတာနဲ့ယုံနဲ့နံသိနေ ဘင်္ဂယ်ကလေးရှုတာနဲ့ယုံနဲ့နံသိနေပြီဟိုကဖောင်းတာလေးကတခြားရှုသိနေတာလေးကတခြားပိန်တာလေးကတခြားရှုသိနေတာလေးကတခြားရှုတိုင်းရှုတိုင်းဟာတခြားစီတခြားစီပဲစိုးစောပိုင်းကရှုတုံးကတော့ဖောင်းတာလဲငါပဲငါဘိုက်ကဖောင်းတာရှုနေတာလဲငါပဲငါတကူတည်းပဲရှိတယ်ပိန်တဲ့ခါမှလည်းဒီအတိုင်းပဲပိန်နေဆိုတာလဲငါဘက်ကြီးကပိန်တာပဲအဲ့ဒီပိန်နေလို့ရှုနေတာလဲငါပဲနှစ်ခုစလုံးဟာငါပဲအခုကျတော့သေးသေးချာချာရှုကြည့် တေချာစူးစိုက်ပြီးတော့ရှုလို့တတိအားတမာရီအားလေးတွေကောင်းလာတဲ့အခါကလာကြတော့အသိဉာဏ်လေးတွေထက်လာတော့ဖောင်းနေဆိုတာလေးကဖောင်းမှုလေးကတတ်တန်အဲ့ဒီမှာတခြားဖောင်းတယ်လို့ရှုသိစိတ်လေးကတခြားတတ်တတ်ပဲဖောင်းတာလေးကယုတ်ရှုသိနေတာလေးကနာပိန်တာလေးကယုတ်ရှုသိနေတာလေးကနာနှစ်ခုနှစ်ခု꿰သွားတယ်အဲ့ဒီမှာဆက်ပြီးတော့ရှုနေတယ် ဒီယုံနံကိုအမှန်သိပြီဆိုရင်ဘုန်းကြီးတို့ယောဂီများအမှားဒိဋ္ဌိဇင်းနေဆိုတာပြောပြီးသားဒါအမှားဒိဋ္ဌိတွေလုံးဝဇင်းသွားပြီမနေ့ကဇင်းညာလျှောက်ပြီးရှုမှတ်နေရင်လည်းပဲဒီမှာတကယ်ကိုအမှားဒိဋ္ဌိတွေဇင်းသွားတယ်သူငါယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတာလုံးဝပင်နိုင်သွားတယ်ဆိုတာတွေဘုန်းကြီးတို့ပြောပြပြီအဲဒီတော့ဒီလိုဆင့်ပြီးတော့ရှုမှတ်ပွားများအားထုတ်တဲ့အခါကလည်းကြတော့သူ့အကြောင်းနဲ့သူ့အကျိုး အကြောင်းကျိုးလေးတွေဆက်ဆက်ဖြစ်နေတာလေးတွေသူဟာသူဝင်လေလေးဝင်လာလို့ဖောင်းမှုလေးဖြစ်ပေါ်လာတယ်ဝင်လေလေးကအကြောင်းဖောင်းမှုလေးကကျိုးပဲဖောင်းတာလေးပေါ်လို့ဖောင်းတယ်လို့ရှုရတယ်ဟောဖောင်းတာလေးကအကြောင်းပဲဖောင်းတယ်လို့ရှုစိတ်လေးကကျိုးပဲအဲ့ဒီမှာသူအကြောင်းနဲ့သူအကျိုးထိုင်ခြင်းလို့ထိုင်တယ်ထားခြင်းလို့ထားတယ်ရက်ခြင်းလို့ရက်တယ်သွားခြင်းလို့သွားတယ်အဲ့ဒီမှာမှတ်စရာအာယုံရှိလို့မှတ်သိမှုဆိုတဲ့အကျိုးလေးဖြစ်ရပါလားဆိုတဲ့အကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့သဘောကိုလေကိုယ့်ဟာကိုယ်ပဲညာနဲ့သူ့ဟာသူသိလား ဒီထက်ပိုပြီးတော့တတိအားတမာရီအားတွေကောင်းလာပြီဆိုတဲ့ခက္ကဏကြတော့ဒီထက်ပိုပြီးတော့ဘုန်းကြီးတို့ဒီမှာယုံနာလေးတွေရဲ့အစင်မပြတ်ပြောင်းလဲပြီးတော့ဖြစ်ပြနေတဲ့သဘောလေးတွေယောဂီရဲ့ဉာဏ်ထဲမှာပေါ်လာမယ်အထူးအားဖြင့်ဒီမှာဝိသုဒ္ဓိမဲ့မှာပြထားတာကဣမိနာပနညာနေနသမ္မနကတောဝိပတ္တကောဗုဒ္ဓသာသနေလတ္တသာသောလတ္တပဋိထောနိယတဂတိကောသုလသောတပ္ပန္နောနာမဟောတိ ဘုန်းကြီးတို့ဒီမှာရှုမှတ်ပွားများအားထုတ်လို့အခုပြောတယ်ယုံနဲ့နာကိုသိတဲ့ဉာဏ်နာမရူပပရိစေရဉာဏ်အကြောင်းနဲ့အကျိုးကိုသိတဲ့ဉာဏ်ပစ္စယပရိက္ခဉာဏ်အဲ့ဒီဉာဏ်နှစ်ပါးကို ပိုင်ပိုင်နိုင်နိုင်သိပြီဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာသုလသောတာပန်ယောဂီတို့ဘာသောတာပန်လဲသုလသောတာပန်အငယ်စားလေးသောတာပန်အငယ်စားလေး အဲဒီလိုသုလသောတပန်ဖြစ်ပြီဆိုရင်နိယတဂတိကောသုလသောတပန်နောနာမဟောတိဆိုတော့ဂတိမြဲသွားပြီတဲ့ဒုတိယဘဝမှာဂတိမြဲတယ်ဒီညာနှစ်ပါးလေးဖြစ်လို့ရှိရင်ဒီညာနှစ်ပါးလေးဆိုတာဘုန်းကြီးတို့ယောဂီများ တထိုင်နေနဲ့လည်းပဲဒီညာနှစ်ပါးပြည့်စုံနိုင်တာပဲတရက်ထဲနဲ့လည်းဒီညာနှစ်ပါးပြည့်စုံနိုင်တာပဲဖြစ်နိုင်တာပဲနာနေယုတ်ကိုပိုင်းခြားသိတဲ့ညာအကြောင်းနဲ့ယုတ်ကိုပိုင်းခြားသိတဲ့ညာ ဒါကြောင့်အိမိနာပဏာညာနေနာဤနာမရူပပရိစေတညာပြည့်စရာပရိခညာနှစ်ပါးနှင့်တမဏဂတောပြည့်စုံသောဝိပဿကောဝိပဿနာ ရှု၍နေတော်သူသည်ဘုရားသာသနေမြတ်စွာဘုရားရှင်၏သာသနာတော်မြတ်ကြီးတွင်၌လက်တတ်သာသောရဟသောတက်တရာရှိသည်ဖြစ်၍လက်တပတိတော်ရဟသော ထောက်တထောက်ရာတီရာအာကိုရာရှိသည်ဖြစ်၍နိယတဂတိကောတဲ့ကိန်းတည်မြဲသောသူဂတိရှိသောတဲ့ ဇူလသောတပန်နောနာမဇူလသောတပန်မြည်သည်ဟောတိဖြစ်၏ဒီဉာဏ်လေးနှစ်ပါးကို ပိုင်ပိုင်နိုင်နိုင် ဖြစ်ပြီဆိုရင်ဒီပုဂ္ဂိုလ်ဟာဇူလသောတပန်ဒုတိယဘဝမှာဂတိမြဲသွားပြီသူဂတိဘဝပဲဒီဉာဏ်နှစ်ပါးလောက်တော့ဘုန်းကြီးတို့ယောဂီများအခုအားထုတ်လာခဲ့တဲ့ရေပိုင်းလေးအတွင်းမှာတကယ်ရိုးရိုးတည်တည်နဲ့ကြိုးစားပြီးတော့ရှုမှတ်ပွားများအားထုတ်လို့တတိယသမารီအားကောင်းတဲ့ပုဂ္ဂိုလ်များဟာ ဒီညနှစ်ပန်းလောက်တော့ပိုင်းမချာချာရနိုင်လောက်ပါရပြီဆိုရင်မိမိတို့ခုဓမ္မနန္ဒဝိဟာရကျောင်းတဲ့ကြည်ချွေမြင့်ဝန်ဆရာတော်ရဲ့တရားစခန်းကြီးဝင်ရတာမိမိတို့ဝင်ရချိုးနှက်ပြီလို့ကိုကိုကိုကြည်ကျင်နန္ဒဝမ်းမြောက်ဝမ်းသာဖြစ်ဖို့ပါတကယ်လို့မိမိမှာဒီလောက်ထိအောင်ယုံနာအကြောင်းကျိုးကိုသိနိုင်လောက်တဲ့ဉာဏ်မပေါ်သေးဘူးဆိုရင်လေဆက်ပြီးကြိုးစားပါအောင်ဆက်ပြီးကြိုးစားပါအောင်ဒီနေ့ ညပိုင်းလေးရှုမှတ်ရင်းနဲ့လည်းပဲဒီညာနေပေါ်လာပါလိမ့်မယ်သို့မဟုတ်မနဲ့စောစောလေးထားပြီးတော့ရှုမှတ်ရင်းနဲ့ထန် ရှုမှတ်ရင်းဖြစ်စီစဉ္ညာချရှုမှတ်ရင်းဖြစ်စီဒီညာနေတွေပေါ်လာပါလိမ့်မယ်အဲ့ဒီကနေဆက်လက်ပြီးတော့ယောဂီပုဂ္ဂိုလ်ကရှုမှတ်အားထုတ်လာတဲ့အခါကလည်းကြတော့တတိအားတွေတမာရီအားတွေကတိတက်တိတက်ပူပြီးတော့အားတွေမြင့်လာမယ်။အားတွေကောင်းလာတဲ့အခါကလည်းကြတော့ယောဂီကရှုတိုင်းရှုတိုင်းဟာ မမြဲတဲ့သဘောလေးတွေအသင့်ဟောင်းပြောင်းလဲပြီးတော့ဖြစ်ပြနေမှုကြောင့်ဆင်းရဲတဲ့သဘောတွေနောက်ပြီးတော့အကောင့်ထဲမဟုတ်ဘဲနဲ့သဘောသူသဘောလေးတွေတိုင်သူဖြစ်နေတာလေးတွေကိုယောဂီပုဂ္ဂိုလ်ဟာရှုရင်းနဲ့သုံးသပ်ပြီးတော့ဆင်ခြင်ပြီးတော့တည်လာတယ်အဲဒီလိုသုံးသပ်ဆင်ခြင်ပြီးတော့တည်လာတယ်ဥပမာအဖြစ်ဈဉာရှာအောင်ပြီးတော့ရှုမှတ်တယ်ရှုမှတ်ရင်ကနေပြီးတော့ကိုယ့်ဟာကိုယ်ပြန်ပြီးတော့ဆင်ခြင်သုံးသပ်ကြည့်တယ် ဩခြေလန်းနေတလန်းပြီးမှတလန်းတလန်းပြီးမှတလန်းဆိုတော့တလန်းပြက်သွားမှတလန်းပြက်တာပဲဟောသူဟာသူစဉ်းကျင်သုံးသပ်မိတာဒီခြေလန်းလေးတွေရဲ့မမြဲပုံကိုသူဟာသူသုံးသပ်ပြီးတော့သဘောကျနေတယ်ဥမာအပြင်ဖောင်းမှုပိန်မှုလေးကိုရှုတယ်အဲ့ဒီဖောင်းမှုပိန်မှုလေးကိုကိုယ့်ဟာကိုပြန်ပြီးတော့ဆင်ញင်သုံးသပ်ကြည့်တယ်ဖောင်းတာလေးကလည်းဖောင်းပြီးရင်မရှိတော့ဘူးနောက်တစ်ခါပိန်မှုလေးတွေအသေးဖြစ်တာပဲ ပင်မှုလေးတွေကလည်းပင်ပြီးရင်မရှိပြန်တော့ဩဒီဖောင်းတာပင်တာလေးတွေလည်းပဲဒါမမြဲတဲ့တရားတွေပဲအဲ့ဒီလိုသုံးသပ်ပြီးတော့ဆင်ခြင်သိတဲ့ဉာဏ်ကိုတမ္မတဏဉာဏ်လို့ခေါ်တယ်ဒါကြောင့်ဒီမှာဧကသင်္ခါရတပိအနိစ္စတာယဒိဋ္ဌာယတပိသင်္ခါရအနိစ္စတိအဝသေးသေးသူနေရတော်မနတိကရောဟောတိတခုသောယုံနာဓမ္မသင်္ခါရတရားလေးကိုကိုရှုနေရင်တဲ့ အဲ့ဒီမှာနှလုံးသွင်းဆင်ခြင်ပြီးတော့သိလိုက်တယ်အဲ့ဒီလိုနှလုံးသွင်းဆင်ခြင်ပြီးတော့မမြဲတဲ့သဘောလေးကိုသူဆင်ခြင်သုံးသပ်ပြီးသိလိုက်လို့ရှိရင်တပ်ဖေသင်္ခါရအနိစ္စအလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေဟာအဝတိတိသင်္ခါရတရားတို့မမြဲကုန်ဟူ၍အဝတိတိသူကျွင်းသောသင်္ခါရတရားတို့၌နေရတော်နီးမိသောအဖြစ်မနတိကာတော်နှလုံးသွင်းဆင်ခြင်ခြင်းသည်ဟောတိဖြစ်တယ် မိမိကရှုမှတ်နေရင်လည်းပဲထိုင်ရှုမှတ်ရင်ဖြစ်စီရက်ရှုမှတ်ရင်ဖြစ်စီဈဉ္ဉံရှုမှတ်ရင်ဖြစ်စီအဲ့ဒီရှုမှတ်ရင်းနဲ့ဆင်ခြင်ပြီးတော့မမြဲပုံလေးကိုကိုဆင်ခြင်ပြီးသဘောကျသွားတယ်အဲ့လိုဆင်ခြင်သဘောကျသွားတာနဲ့တပြိုင်တည်းတည်းအော်အာလုံယုံနံဓမ္မသင်္ခါရတရားတွေဟာမမြဲတဲ့တရားတွေပါလားလို့သဘောကျသွားတယ်အဲ့ဒါသုံးသပ်ပြီးသိတဲ့ဉာဏ်ကိုတမ္မတနာဉာဏ်လို့ခေါ်တယ်ဥမာအဖြစ် ခုဘုန်းကြီးတို့ဒီမှာအမေရိကန်နိုင်ငံမှာသမုဒ္ဒရာကြီးတွေပတ်နေတာအဲ့ဒီသမုဒ္ဒရာကြီးတွေကိုတနေရာလေးကနေပြီးတော့ကိုခတ်ပြီးတော့ဒီမှာရှာပြားလေးနဲ့တို့ကြည့်ရင်ချိုတဲ့အရာသာလားငံတဲ့အရာသာလားအဲ့ဒီငံတဲ့အရာသာဒီနေရာလေးတနေရာကတို့ပြီးကြည့်လိုက်တာနဲ့ငံတဲ့အရာသာကိုသိခြင်းအပြင်အော်ဒီသမုဒ္ဒရာလေးရှိတဲ့ရေတွေအားလုံးဟာရေချိုတွေလားရေငံတွေလား ရင်ခံနေပဲလို့အဲ့ဒီလိုစဉ်းဉဏ်သုံးသပ်ပြီးသိလိုက်တာအခုဒီသမတနာဉာဏ်ကတရားပဲစဉ်းဉဏ်သုံးသပ်ပြီးသိလိုက်တာအဲ့ဒီဉာဏ်မှာရောက်နေပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာယောဂီပုဂ္ဂိုလ်မှာအာယုန်တွေအမျိုးမျိုးဖုံဖုံပေါ်တတ်တယ်။ဟောဒီသမ္မတနာဉာဏ်ကအာယုန်တွေမျိုးမျိုးပေါ်တတ်တယ်ဘုန်းကြီးတို့ယောဂီများအလင်းရောင်လေးတွေအလင်းရောင်လေးတွေဆိုတာကြီးကြီးမားမားမဟုတ်ဘူးသေးသေးလေးတွေ နောက်ပြီးတော့လည်းပဲတခြားတခြားဘုန်းကြီးတို့ဇီဒီပတူကြောင်းကံနောက်ပြီးတော့တောတောင်ရင်းမြေနောက်ပြီးတော့လူသေးကောင်အယိုးစုစသည်ပေါ့အဲ့ဒီလိုအာယုံလေးတွေအမျိုးမျိုးဖုံဖုံနေလေပေါ်နေတတ်တယ်အဲ့ဒီအာယုံလေးတွေကိုလည်းပဲယောဂီကကျင့်နှံ့နေတတ်တယ်အာယုံလေးတွေနဲ့ကိုကိုယ့်ဟာကိုကျင့်နှံ့နေတတ်တယ်စိတ်တွေကဘယ်မှမသွားဘူးဒီအာယုံလေးတွေပဲပေါ်နေတယ်တခါတရံမှာမိမိရဲ့ကိုယ်ဘွားလေးမိမိကိုယ်ဘွားလေးပေါ်နေတယ် မိမိတယောက်ကထိုင်နေတယ်တယောက်ကဘေးကနေထိုင်ကြည့်နေတယ်တခါတရံမှာတယောက်ကဈဉ္ညာရှောင်ပြီးတော့မှတ်နေတယ်ဟောတယောက်ကဘေးကနေမတ်တရလေးရပ်ပြီးကြည့်နေအဲ့ဒါမိမိပဲအဲ့ဒီလိုမိမိရဲ့ကိုယ်ပွားလေးလိုပဲအာယုံလေးတွေပေါ်လာအဲ့ဒီလိုအာယုံလေးတွေထင်လာတယ်ဆိုတာစိတ်တွေညင်နွမ်းနေလို့လားကြည်လင်နေလို့လားကြည်လင်နေလို့နော်ရေကြည်မှရိတ်ထင်တယ်စိတ်ကြည်မှအာယုံနမိတ်ထင်တယ် အဲ့ဒီမှာစိတ်တွေကြည်လင်လာတဲ့အခါကျအဲ့လိုအာယုန်နမိတ်ကလေးတွေထင်ပြီးတော့ဒီအာယုန်ထဲမှာယောဂီကပျော်မွေ့နေရင်ရှေ့ကိုတရားတက်ပါဦးမလားမတက်တော့ဘုန်းကြီးတို့ဒီညံရောက်နေပြီဆိုရင်ကမ္မဋ္ဌာန်းဆရာသိအရေးကြီးပါတယ်ကမ္မဋ္ဌာန်းဆရာဟာအတွေ့အကြုံရင့်ကျက်တဲ့ကမ္မဋ္ဌာန်းဆရာမျိုးဖြစ်ဖို့လိုအပ်ပါတယ်ယောဂီကိုပြုပြင်ပေးတတ်ဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့ယောဂီကဒီအာယုံနဲ့ပျော်မွှင့်ပြီးတော့ သူ့ဟာသူကျင့်တ်နေတော့တရားမတက်တော့အာယုန်တွေကိုပဲမျိုးမျိုးဖုံဖုံတခါတည်းဆရာကျန်ပြီးတော့ဒီအာယုန်တွေပဲမျောလင့်ပြီးတော့နေတော့အဲ့ဒီအချိန်မှာကမ္မဋ္ဌာန်းဆရာကပြင်းပြင်းထန်ထန်သူ့ကိုအမှတ်တွေတိုးပြီးတော့စိတ်စိတ်မှတ်နိုင်ဖို့သင်ကြားပေးရပါတယ်အဲ့ဒီလိုစိတ်တွေဘယ်မှမသွားစေဘဲနဲ့တခါတည်းရှုမှတ်တဲ့အာယုန်ပေါ်မှာတေချာလေးကြည့်ပဲတေချာလေးကြည့်ပြီးရှုဖို့တေချာရှုတိုင်းရှုတိုင်းတေချာလေးကြည့် ရှုတဲ့အခါမှာဖောင်းတာလေးရှုရင်လည်းဖောင်းမှုအစအနေဖောင်းမှုအဆုံးလေးတွေကိုသိအောင်ရှုပိန်တာလေးရှုရင်လည်းပိန်မှုအစအနေပိန်မှုအဆုံးလေးကိုသိအောင်ရှု မြင်အောင်ရှုဆိုပြီးတော့ရှုခံရတယ်အဲလိုဖောင်းမှုလေးရဲ့အစဖောင်းမှုလေးရဲ့အဆုံးပိန်မှုလေးရဲ့အစပိန်မှုလေးရဲ့အဆုံးဒါလေးကိုသိချမ်းမြင်အောင်ရှုဈဉ္ညာသွားရင်လည်းပဲဒီအတိုင်းပဲကြွမှုလေးရဲ့အစကြွမှုလေးရဲ့အဆုံးလှမ်းမှုလေးရဲ့အစလှမ်းမှုလေးရဲ့အဆုံးချမ်းမှုလေးရဲ့အစချမ်းမှုလေးရဲ့အဆုံးအစအဆုံးပဲ ဒလန်းတစ်ချက်နဲ့မှတ်တယ်ဆိုရင်လည်းပဲညာခြေလှမ်းလိုက်တာရဲ့အစနဲ့ညာခြေလှမ်းမှုဆုံးသွားတာလေဘယ်ခြေလှမ်းမှုအစနဲ့ဘယ်ခြေလှမ်းမှုအဆုံးလေးအဲ့ဒီအစအဆုံးလေးကိုသေချာမြင်အောင်ရှုဆိုတော့ကမ္မဋ္ဌာန်းဆရာကယောဂီကိုအဲ့ဒီလိုတခါရင်ညွှန်ကြားပြီးတော့ရှုခိုင်းတဲ့အခါယောဂီကလည်းပဲအထုသတိဆိုင်ပြီးတော့ဝိရိယစိုက်ပြီးရှုမှတ်လာတဲ့အခါကလာကြတော့အဲ့ဒီမှာယောဂီရဲ့ဉာဏ်ထဲမှာ ဖောင်းမှုစဖြစ်ပေါ်လာတာလေးရဲ့ဖောင်းမှုလေးဆုံးသွားတာလေးရဲ့သိလိုက်တယ် ။ပိန်နေလို့ရှုတဲ့ခံမှာလဲပိန်မူလေးစဖြစ်တာနဲ့ပိန်မူလေးဆုံးသွားတာကိုသိလိုက်တယ်။အစနဲ့အဆုံးအဖြစ်နဲ့အပြည့်။တေချာရှုရင်းနဲ့ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာမြင်သွားတယ်။ဖောင်းမူလေးရှုလိုက်ရင်လည်းပဲဖောင်းတာလေးဖြစ်ပြီးဖြစ်သွားတယ်။ပိန်နာလေးရှုလိုက်ရင်လည်းပိန်နာလေးဖြစ်ပြီးဖြစ်သွားတယ်။အဲ့ဒီဖောင်းမှုပိန်မှုကိုရှုနေတဲ့စုစိတ်ကလေးကလည်းပဲရှုပြီးတာနဲ့ပြတ်သွားတယ်။မြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတာလေးတွေတွေ့နေတယ် နောက်ဈဉ္ဉံသွားနေတယ်ဆိုရင်ဈဉ္ဉံရှောင်ရင်ရှုနေတယ်ဆိုရင်လည်းပဲတဏှန်တစ်ချက်မှလေးပဲရှုရှုရှုကြည့်အဲဒီမှာဈဉ္ဉံရှောင်နေတဲ့ပုဂ္ဂိုလ်ကလည်းပဲပထမတုန်းကတော့ဆင်ញင်ပြီးတော့မှသာမမြဲတာတွေကိုသိတာအခုကျတော့တေချာရှုရင်းနဲ့ကိုပဲဈဉ္ဉံညာချေလှမ်းမှုလေးစတာနဲ့လှမ်းမှုလေးဆုံးသွားအဲ့ဒီတလန်းဆုံးသွားတာနဲ့နောက်တလန်းစပြီးတော့ဖြစ်ပေါ်လာမှုနောက်တလန်းလေးဆုံးသွားမှုအဲ့ဒီမှာတလန်း ပြက်သွားလိုက်နောက်တလန်းအသစ်ဖြစ်ပေါ်လာလိုက်တလန်းပြက်သွားလိုက်နောက်တလန်းအသစ်ဖြစ်ပေါ်လာလိုက် ਨੇ အဲ့ဒီမှာလှမ်းမှုလေးတွေကလည်းလှမ်းပြီးပြက်လှမ်းမှုတိုင်းလှမ်းမှုတိုင်းကလှမ်းပြီးပြက်နေတာကြီးတွေပဲတွေ့နေရအဲ့ဒီလိုအဖြစ်နဲ့အပြက်အဖြစ်နဲ့အပြက်ဘုန်းကြီးတို့ကျေးဇူးတော်ရှင်တောင်မြို့မဟာခန္ဓာယုံဆရာတော်ဘုရားကြီးပြောခဲ့တယ်ပထမခြေလှမ်းယုံနှံတန်းတို့လှမ်းဒုတိယမရှိကြဘူးဘုန်းကြီးမနေ့ကတောင်ပြောခဲ့ ခြေလန်းတိုင်းခြေလန်းတိုင်းဟာတခါနဲ့ပထမခြေလန်းနေရာဒုတိယခြေလန်းလှမ်းလိုက်တာနဲ့မရှိတော့ဒုတိယခြေလန်းနေရာတတိယခြေလန်းလှမ်းလိုက်တာနဲ့မရှိတော့အဲ့ဒီလိုမရှိတော့ဘူးပြက်ပြက်သွားတာကိုတိတိသွားပြီဆိုရင်ဒါဖြစ်ပြက်ညံနေပေါ်နေတယ်။ဘာညံနေပေါ်လာတာလဲ။ဖြစ်ပြက်ညံအဲ့ဒီဖြစ်မှုပြက်မှုညံကိုဘုန်းကြီးတို့ဒီမှာညံစင်းနဲ့ပြောရင်ဥဒယဘယညံဘာညံနေလဲ။ ဥဒယဖြစ်မှုဘယပြတ်မှုဖြစ်မှုနဲ့ပြတ်မှုကိုသိတဲ့ဉာဏ်ဘုန်းကြီးတို့လက္ခဏာနဲ့ပြောမယ်ဆိုရင်တမ္မညလက္ခဏာဘာလက္ခဏာလဲဘုန်းကြီးယောဂီတွေကိုတနေ့ကတရားပြောခဲ့ပြီတဘာဝလက္ခဏာသင်္ကတလက္ခဏာတမ္မညလက္ခဏာနော်တဘာဝလက္ခဏာဆိုတာတကယ်ကိုဒီမှာဖောင်းတယ်လို့ရှုမှတ်ရင်အလယ်ပိုင်းလေးပဲသိတယ်သူ့ရဲ့တင်းသဘောလေးပဲသိတယ်ပိန်တယ်လို့ရှုရင်အလယ်ပိုင်းလေးပဲသိတယ်ရောသဘောလေးပဲသိတယ် အဲ့ဒါဟာတဘာဝလက္ခဏာအဲ့ဒီတဘာဝလက္ခဏာအပြည့်လာတဲ့အခါကျတော့မှဒုတိယသင်္ကတလက္ခဏာသင်္ကတလက္ခဏာကြတော့စပြီးတော့ဖောင်းမှုလေးအစာပိုင်းသိတယ်ဖောင်းမှုလေးအလယ်ပိုင်းသိတယ်ဖောင်းမှုလေးအဆုံးပိုင်းသိတယ်ဘိနေဆိုရင်ပိန်မှုလေးရဲ့အစာပိုင်းသိတယ်ပိန်မှုလေးရဲ့အလယ်ပိုင်းသိတယ်ပိန်မှုလေးရဲ့အဆုံးပိုင်းသိတယ်အစာအလယ်အဆုံးကုန်သိနေတယ်ဖောင်းစာဖောင်းလေဖောင်းဆုံးလို့ဒီလိုရှုရမှာမဟုတ်ဘူးနော်ဖောင်းတယ်လို့ပဲရှုရမယ် အဲ့ဒီရှုတဲ့အခါမှာအစကနေပြီးတော့အလယ်ပိုင်းဖောင်းသွားတယ်နောက်ပြီးဖောင်းမှုလေးဆုံးသွားတယ်အစလေဆုံးကုန်တည်သွားတယ်အဲ့ဒီလိုတည်နေပြီဆိုရင်ဒါသင်္ကတလက္ခဏာပဲအဲ့ဒီကနေအားကောင်းလာတဲ့အခါကဏ္ဍကြတော့မှရှုတိုင်းရှုတိုင်းဟာအလယ်ပိုင်းပျောက်သွားတယ်အလယ်ပိုင်းပျောက်သွားပြီးတော့ဖောင်းတယ်လို့ရှုလိုက်ရင်ဖောင်းမှုစာပိုင်းနဲ့ဆုံးပိုင်းလေးပဲတည်တယ်ပိန်တယ်လို့ရှုလိုက်ရင်လည်းပိန်မှုစာပိုင်းနဲ့ပိန်မှုဆုံးပိုင်းလေးပဲတည်တယ် ဈဉ်ညံသွားတဲ့ခံမှလည်းဒီအတိုင်းပဲကြွတယ်ဆိုရင်လည်းကြွမှုအစာပိုင်းနဲ့ဆုံးပိုင်းလှမ်းတယ်ဆိုရင်လှမ်းမှုအစာပိုင်းနဲ့ဆုံးပိုင်းချတယ်ဆိုရင်ချမှုအစာပိုင်းနဲ့ဆုံးပိုင်းအဲလိုအစနဲ့ဆုံးအဖြစ်နဲ့ပြည့်အဖြစ်နဲ့ပြည့်အဖြစ်နဲ့ပြည့်ဒီသဘောကြီးတွေသိသွားတယ်အဲ့ဒါတမင်ညာလက္ခဏာပဲအဲ့ဒီတမင်ညာလက္ခဏာညာနဲ့ပြောရင်ဥဒယဘယညာပညာမလေးမလဲရှုတိုင်းရှုတိုင်းဟာဘာအယုံမဲရှုလိုက်ရှုလိုက်အနိစ္စံခယထေနာ ကုံကုံသွားဆုံးဆုံးသွားချုပ်ချုပ်သွားလို့မမြဲဘူးဆိုတာကိုသဘောကျသွားတယ်။ဟုတ်တော်ဟာအဘာဝကာရောအနေစာစိုးစိုးကမဖြစ်သေးဘူးအခုဖြစ်လာတယ်။ဖြစ်လာပြီးတော့လည်းပဲကြာရှည်စွာမတည်ဘူးဖြစ်သွားပြန်တယ်။အဲဒီတော့စိုးစိုးကမရှိသေးဘူးရှိလာတယ်ဖြစ်လာတယ်။ဖြစ်လာပြီးကြာရှည်စွာမတည်ဘူးဖြစ်သွားတယ်ဆိုတော့မြဲတာလားမမြဲတာလား။အဲ့ဒီမမြဲပုံလေးကိုဒီမှာရှုရင်းနဲ့ ဖောင်းလေဆိုတာစောစောကမဖြစ်သေးဘူးနောက်လေးလေးဝင်လာတယ်ဖောင်းလာတယ်ဒါပေမဲ့ဒီဟာလေးကတည်မြဲနေသလားမတည်မြဲဘူးဖောင်းမှုလေးကလည်းကုံဆုံးသွားပြန်တယ်မြဲတာလားမမြဲတာလားအဲဒီလိုမမြဲတာလေးကိုယောဂီကရှူရင်းနဲ့သဘောကျရှူရင်းနဲ့သဘောပေါက်တာဘုန်းကြီးကဟောလို့ဖြစ်ပြဲလို့ပြောလို့ကိုကဖြစ်ပြနေတာမဟုတ်ဘူးဘုန်းကြီးဟောတာကိုနားယောင်ပြီးတော့ဖြစ်ပြသိတာမဟုတ်ဘူးတကယ်ယောဂီကရှူရင်းနဲ့သိတာ ဖြစ်တဲ့အတွက်ဘာဝနာမယညာပညာနဲ့ အေးရှူရင်းနဲ့ကိုယ့်ဟာကိုယ်ရှူရင်းနဲ့သဘောကျသွားတာဈဉ္ညာလျှောက်ရှူရင်းနဲ့သဘောကျသွားတယ်ထိုင်ရှုမှတ်ရင်းနဲ့သဘောကျသွားတယ်ရက်ရှုမှတ်ရင်းနဲ့သဘောကျသွားတယ်အတန်လေးကိုကြားတယ်ရှုမှတ်ရင်းနဲ့အတန်လေးရဲ့တတန်ပြီးတတန်တတန်ပြီးတတန်အဲ့ဒီမှာပြက်သွားတဲ့သဘောလေးတွေဖြစ်ပြီးပြက်သွားတဲ့သဘောလေးတွေရှူရင်းနဲ့ပဲမမြဲတာလေးတွေကိုကိုယ်တိုင်သဘောကျတယ်အဲ့ဒီလိုဖြစ်ပြဉာဏ်ဤအာကောင်းလာပြီဆိုရဲခက်ကလာကြတော့ဘာတွေဖြစ်လာလဲ ဩဘာတိစေဝညာနေသပိတိယာသဝိကံပတိဗန္တတိယဒုခေစေဝယေဟိစေတံဘဝေဒေတိအဒီမောခေသပကဟေဥပါဌာနေသကံပတိဥပေခာဝဇနာယာသဥပေခာယနိကံတိယအဲ့ဒီမှာယောဂီပုဂ္ဂိုလ်ဒီဥရိယဗျာညာကောင်းကောင်းဖြစ်နေပြီဆိုတဲ့အချိန်မှာဒီဝိပဿနာဉာဏ်ယူချောင်းတရားတွေပေါ်လာတယ် ဝိပဿနာဉာဏ်ညူးချောင်းတရားတွေဆိုတာဘုန်းကြီးတို့ယောဂီများဒီစိတ်တည်ငြိမ်မှုတမာတိတွေအားကောင်းလာတော့စိတ်တွေကဘယ်မှမပြန့်လွင့်တော့အဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာပဲစိတ်လေးမြဲလာတဲ့အခါကျတော့စိတ်တွေကြည်လင်းလာတယ်စိတ်တွေထဲမှာနိဗ္ဗာန်တရားတွေမဝင်ဘူးလောဘဒေါသတွေမဝင်ဘူးအကုသိုလ်တရားတွေမဝင်ဘူးတခြားစိတ်ခြားစိတ်ဘာစိတ်မှမဝင်တော့ဘူးမှတ်စိတ်ကြည့်တဲ့စိတ်တွေစင်ကြယ်နေတယ် အဲ့ဒီစိတ်တွေစင်ကြယ်ကြည်လင်လာတဲ့ခါကျတော့စိတ်ကြည်တဲ့အတွက်ခန္ဓာကိုယ်ထဲမှာလဲပတ်သွားလာနေတဲ့သွေးတွေကရောမကြည်လင်ဘူးလားစိတ်ကြည်လင်ရင်သွေးတွေကြည်လင်လာတယ်အဲ့ဒီသွေးတွေကြည်လင်လာတဲ့ခါကျတော့မှရုပ်ဆိုးရုပ်ညံ့နေကင်းပြောက်ပြီးတော့ရုပ်ကောင်း ရုပ်တန့်နေဖြစ်လာတယ်ရုပ်တွေကလည်းကြည်လင်လာတယ်စိတ်ကြည်တော့သွေးကြည်တယ်သွေးကြည်တော့ရုပ်တွေဘာဖြစ်သွားတာလဲကြည်လင်လာတယ် အဲ့ဒီရုပ်တွေကြည်လင်လာတဲ့အခါကျတော့မိမိရဲ့အဆင်းရုပ်ကနေအယောင်တွေထွက်လာတယ်မိမိရဲ့အဆင်းရုပ်ကနေအယောင်တွေထွက်လာတယ်အဲ့ဒီမှာထိုင်ပြီးရှုနေတယ်ဆိုရင်ယောဂီရဲ့ဉာဏ်ထဲမှာအလင်းရောင်ကြီးထဲမှာထိုင်နေရတယ်လို့လေဟာပြင်ကြီးထဲမှာထိုင်နေရတယ်လို့ပဲဘသူမှမရှိဘူးမိမိတယောက်တည်းဘာတန်မှလည်းမကြောက် တယောက်တည်းအလင်းရောင်ထဲမှာအဲဒီလိုအလင်းရောင်ထဲမှာပဲယောဂီရဲ့ဉာဏ်ထဲမှာသိနေတယ်ဟိုတခါတရံမှာမျက်စိကိုအလင်းရောင်ကြီးထိုးတာတို့ဘာလို့ဆိုတာကဒါကတတ်တတ်အခုယောဂီကတတိအသမารီအားတွေကောင်းလို့စိတ်တွေစင်ကြယ်နေတာနဲ့အများရုပ်တွေကကြည်လင်သွေးတွေကြည်လင်လာတယ်သွေးတွေကြည်လင်လာတာနဲ့အများရုပ်ကအရေးစင်းနေတခါလဲကြည်လင်ပြီးတော့အယောင်တွေထွက်လာတိတ်ပြီးတော့ဒီတတိအသမารီအားတွေကောင်းလို့ အလင်းရောင်အားတွေစိတ်တွေသွေးတွေကြည်လင်မှုတွေအားကောင်းလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာညမှာအခန်းထဲမှာနေမိပိတ်ထားအခန်းကြီးရှင်ပြီးတော့ဇီထားပြီးတောင်းမှအဲ့ဒီပုဂ္ဂိုလ်ရဲ့အခန်းမိဖွင့်ထားတယ်လို့လင်းနေတတ်တယ်ဘေးကနေသွားရင်လာရင်မြင်ရတဲ့အခါဟိုအခန်းကမိတွေဖွင့်ထားတယ်လို့ဒီလိုထင်ရတတ်တယ်တကယ်တမ်းကျတော့မိဖွင့်ထားတာမဟုတ်ဘူးသူ့ရဲ့ခန္ဓာကနေပြီးတော့အယောင်တွေထွက်နေတာ အဲဒီမှာအလင်းရောင်အားတွေတခါလေသွေးတွေကြည်လင်တဲ့အတွက်ကြောင့်မို့စိတ်တွေပါကြည်လင်သွေးတွေကြည်လင်အရေးအစင်းတွေတခါလေကြည်လင်ပြီးအယောင်တွေထွက်နေတာအဲဒီတော့ယောဂီပုဂ္ဂိုလ်ကတရားရှုမှတ်တဲ့အခါမှာကိုယ်အလင်းရောင်ကြီးထဲမှာထိုင်ပြီးတော့ရှုမှတ်နေရတယ်လို့ရှုစရာအာလုံးကလည်းပဲခန္ဓာကိုယ်ရဲ့လို့မထင်ရှားတော့ဘူးဒီမှာလှုပ်နေတဲ့သဘောလေးပဲထင်ရှားပြီးဒါလေးကိုပဲရှုနေရတယ်အဲ့ဒီလိုအလင်းရောင်လေးဖြစ်လာတယ်အဲ့လိုအလင်းရောင်ကြီးထဲမှာထိုင်နေရတယ်ဆိုတဲ့အခါကျတော့ကိုယ့်ရဲ့စိတ်ထဲမှာ ဝမ်းသာမလားဝမ်းနည်းမလားဝမ်းသာတယ်လေအဲ့ဒီအချိန်မှာဘုန်းကြီးတို့စဉ်းစားကြည့်ဒီလိုလင်းရောင်ထဲမှာပဲကိုယ့်ရဲ့ခန္ဓာကိုယ်ကလင်းရောင်ကြီးထဲမှာပဲရှိနေတယ်ဘယ်နေရာမှာလဲမသိဘူးဘယ်ချိန်မှလည်းမသိဘူးပတ်ဝန်းကျင်လည်းပါတမမကြဘူးတိတ်ဆိတ်နေတယ်အဲ့ဒီအချိန်လေးမှာတခါလေရှုမှတ်တဲ့အာယုံလေးပေါ်မှာပဲဒီစိတ်ကလေးကမြဲပြီးတော့ခန္ဓာကိုယ်မှာအောက်ပိုင်းလယ်ပိုင်းထက်ပိုင်းဝေဒနာတွေရောထင်ရှားသေးလားမထင်ရှားတော့ အဲ့ဒီမှာခန္ဓာကိုယ်ကလည်းပဲကြွပြီးပေါ်နေတယ်အဲ့ဒီမှာပီတိတွေဝမ်းမြောက်ဝမ်းသာမှုပီတိတွေဖြစ်နေတယ်အဲ့ဒီပီတိမှာ၅မျိုးရှိတယ်ခုတ်တကပီတိခဏိကပီတိအောက်ကန္တိကပီတိဥပေကပီတိဖရဏပီတိယောဂီရဲ့တတိအားတမာရီအားတွေကောင်းရင်ကောင်းသလောက်ပီတိတွေအားကောင်းတယ်သူ့ရဲ့ ီတိအားကလည်းပဲခုတ်တကပီတိဆိုတာအချက်သိမွင်းကြီးလေးဖြန်းဆိုထသွားတယ်ဒါတစ်ချိန်နဲ့ပဲဒီတဲ့ပို့ပြီးတော့အားကောင်းနေဆိုရင်ခဏိကပီတိတခဏချင်းတခဏချင်းချက်သိမွင်းကြီးလေးတဖြန်းဖြန်းထလာဒီတဲ့ပို့ပြီးအားကောင်းနေဆိုရင်အောက်ကန္တိကပီတိတကိုယ်လုံးကိုတခါနဲ့လွှမ်းခြုံသွားတော့မလောက်ချက်သိမွင်းကြီးလေးထတခါတရံမှာအပေါ်ကနေအောက်တခါတရံအောက်ကနေအပေါ်ချက်သိမွင်းကြီးလေးဖြန်းဆိုတကိုယ်လုံးထသွားလူကြီးကို ကြွပါသွားတယ်လို့ပဲဒါအောက်ကန္တိကပီတိအဲ့ဒီကနေပြီးတော့ဥပ္ပေကပီတိခန္ဓာကိုယ်ကြီးကြွခန္ဓာကိုယ်ကြီးကပေါ်ပြီးတော့အပေါ်ကိုကြွနေမြင့်တက်နေတချို့ပုဂ္ဂိုလ်ဆိုရင် တမိုင်းလောက်တထွားလောက်တတောင်လောက်ကြမ်းနဲ့လွတ်နေတယ်လို့ပဲအဲ့ဒီလောက်ထိအောင်ပီတိအားကောင်းရင်ကောင်းသလောက်ခန္ဓာကိုယ်ကြီးကပေါ့နေသလားလေးနေသလားခန္ဓာကိုယ်ကြီးကပေါ့နေဘုန်းကြီးတို့ မြန်မာနိုင်ငံမှာမာစီသာသနာရိပ်တာကြီးပေါ့ဘုန်းကြီးတို့မရောက်ပါဘူးဘုန်းကြီးတို့မမိသေးပါဘူးအဲ့ဒီအချိန်မှာဘုန်းကြီးတို့စကားလေးကြံရစ်တာပေါ့အဲ့ဒီမှာကြံရစ်တဲ့ကယောဂီအမျိုးသားယောဂီတရားတဲ့ဒီသူအထုတ်သွားတဲ့အဆောင်ကဥကျင်ဖို့အဆောင်လို့ပြောပါတယ်နိုင်ငံသားများထားတဲ့အဆောင်နဲ့ကတ်ရဲ့အဆောင်အဲ့ဒီအချိန်တုန်းကဓမ္မယုံပေါ်မှာစူပေါင်းထိုင်တဲ့အချိန်မဟုတ်ဘူးတဲ့ ကိုယ်အဆောင်ကိုယ်ခန်းထဲမှာပဲသူ့အချိန်နဲ့သူအဆောင်စောင့်ရှောက်တဲ့ပုဂ္ဂိုလ်ကစောင့်ရှောက်ပြီးချက်ပေးပြီးတော့အာထုတ်တယ်။အဲ့ဒီယောဂီတကာတဲ့အာထုတ်နေရင်တဲ့ခန္ဓာကိုယ်ဟာအခုလိုပိဋိတွေအာကောင်းပြီးတော့ခန္ဓာကိုယ်ကြီးအပေါ်ကိုကြွတက်သွားတယ်။အဲ့လိုခန္ဓာကိုယ်ကြီးအပေါ်ကိုကြွတက်သွားတဲ့အခါကျတော့သူ့ရဲ့ခန္ဓာကိုယ်ဟာအပေါ်မှာမျက်နှာချင်းနဲ့သွားတက်တယ် အဲ့လိုမျက်နှာချင်းနဲ့သွားတက်လိုက်တဲ့အခါကျတော့သူ့စိတ်ကဟာဒါဘာဖြစ်တာလဲလို့စိတ်ကအဲ့ဒီမှာတတိလွတ်သွားတယ်။ဘာလွတ်သွားလဲ။တတိလွတ်သွားတယ်။အဲ့ဒီအချိန်မှာလွတ်သွားတဲ့အချိန်မှာတခါလေးပြန်ကြရဘုံ။အဲ့ဒီမှာအုံနဲ့ပြန်ကြတဲ့အခါကျတော့မှဘေးအခန်းတွေမှာတရားထိုင်တဲ့ပုဂ္ဂိုလ်တွေဟာဘာဖြစ်တာပါလဲဆိုပြီးအကုန်လုံးထွက်လာတယ်။ထွက်လာတဲ့အခါကျတော့မှအဲ့ဒီပုဂ္ဂိုလ်ကလည်းထွက်လာတယ်။ဘာဖြစ်တာတော့အဲ့ဒီမှာ သူ့မူးပြစ်ပြီးတော့များလဲတာလေးလားဘာဖြစ်တာလေးလားပေါ့ဘေးကတော့စိုးရင်လို့မေးကြတယ်မဟုတ်ဘူးတဲ့ကျွန်တော်ဒီလိုတရားမှတ်နေခန္ဓာကိုယ်ကြီးအပေါ်ကိုကြွသွားတယ်ဗျာအပေါ်မှာမျက်နှာချင်းနဲ့သွားပြီးခေါင်းနဲ့တိုက်တော့မှကျွန်တော်တတိလွတ်သွားတဲ့အချိန်မှာပြန်ပြီးအောက်ကိုပြန်ကျသွားတယ်အဲ့ဒီမှာကမ္မတန်းဆရာကိုလျှောက်ပြတယ်ဒါပီတိအားကြီးပီတိတွေအင်မတန်အားကောင်းတဲ့အတွက်ကြောင့်မို့ခန္ဓာကိုယ်ကြီးကပေါ်ပြီးတော့ကြွတက်သွားတာ တချို့ပုဂ္ဂိုလ်မှာတကယ်ကြွတယ်တချို့ပုဂ္ဂိုလ်မှာစိတ်ထဲကထင်ရတယ်ဒါပီတိတွေဆိုတာဘုန်းကြီးတို့ဗုဒ္ဓနုတ္တိဂုံတော်လေးကိုမြတ်စွာဘုရားရဲ့ဂုံကိုအာယုံပြုတ်ပြီးပီတိတွေဖြစ်ရင်တောင်မှခန္ဓာကိုယ်ကြီးကပုံကိုကြွသွားသေးတာပဲဒါကဒီမှာစိတ်တွေကြည်လင်လာတဲ့အခါကလည်းကြတော့တခါလေစိတ်တွေကြည်သွေးတွေကြည်အကုန်လုံးကအယောင်စင်းတွေထွက်အဲ့ဒီမှာပီတိတွေဖြစ်အဲ့ဒီပီတိအားကောင်းရင် ကောင်းသလားခုပြောတဲ့အတိုင်းဥပေက္ခပီတိခန္ဓာကိုယ်ကြီးကြွားဘုန်းကြီး မာစီတန္တရာရိတ်တံမှာနေတော့ငါဘုရားမာစီတန္တရာရိတ်တံမှာတန်ဃာတော်များအမျိုးသားများတရားထိုင်တဲ့ဒေါ်ကျွေဓမ္မယုံဆိုတာရှိပါတယ်အဲဒီမှာအထုခဲ့ဘူးတဲ့ပုဂ္ဂိုလ်ကြီးရှိရင်လည်းဒေါ်ကျွေဓမ္မယုံဆိုတာရှိပါအဲ့ဒီဒေါ်ကျွေဓမ္မယုံကိုတိဆောက်တဲ့တခါကြီးကဥအောင်ခင်တဲ့ဒကမကြီးနာမည်ကဒေါ်ကျွေတဲ့အဲ့ဒီဒကမကြီးဒေါ်ကျွေကဒီဓမ္မယုံကြီးဆောက်ခြင်းတဲ့စိတ်ဆန္ဒဖြစ်တယ် အဲ့ဒီဒကာကြီးဥအောင်ခင်ကပထမဒီဓမ္မယုံကြီးလှူဖို့တမ်းဖို့သူစိတ်ဆန္ဒမရှိသေးပါဘူးဖြစ်လည်းမဖြစ်ပါဘူးအဲ့ဒီဒကာကြီးဥအောင်ခင်ကလူပြန်တော်ဖြစ်ပါလေယဟန်ဘဝကနေပြီးတော့လူဝင်လဲသွားတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဇတပိတပုဂ္ဂိုလ်ပါအဲ့ဒီမှာ သူဒကမကနေပြီးတော့ရိတ်တံမှာဓမ္မယုံလိုအပ်နေတယ်ဆိုပြီးတော့အဲ့ဒီမှာဓမ္မယုံကြီးတိဆောက်တယ်တိဆောက်တဲ့အခါမှာလည်းသူကိုယ်တိုင်ပဲလာပြီးတော့တခါလေးကြည်ကြက်ပြီးဆောက်တယ်အဲ့ဒီတိဆောက်နေစဉ်မှာပဲ ကံမကောင်းအကြောင်းမလားတော့ခွေးယူကြိုက်ခံရတယ်အဲ့ဒီခွေးယူယောဂာနဲ့ကွယ်လွန်သွားချတယ်ဓမ္မယုံကြီးဆောက်လက်တန်းလန်းမှာအဲ့ဒီမှာဒကာကြီးကကဲဒကမာကြီးမရှိတော့ဘူးဆိုတော့သူပဲဦးစီးပြီးတော့ဆောက်တော့မယ်ဆိုပြီးကိုယ်တိုင်လာဆောက်အဲ့ဒီလိုဆောက်ပြီးတော့ကျောင်းကြီးပြီးနေပါပြီအားလုံးလည်းပြီးစီးနေပါပြီယောဂီတွေလည်းပဲအဲ့ဒီမှာဓမ္မယုံပေါ်မှာတရားထိုင်နေပါပြီဘုန်းကြီးတို့လည်းအဲ့ဒီချိန်ရောက်လာပါပြီအဲ့ဒီဝါရွင်းကာလကြီးတရားထုတ်တဲ့ခါကာလကြတော့ အဲ့ဒီတရားကြီးဟာဘုန်းကြီးတို့ယောဂီတွေတရားလျှောက်ရင်တန်ဃာတော်တွေတရားလျှောက်တဲ့အခါဘုန်းကြီးတို့ကုတရားစစ်ဆေးတယ်ဆိုတာတရားလျှောက်ထားတဲ့အခါဘေးကနေပြီးတော့သူ နားနေပါတယ်နားနေပြီးလို့ရှိရင်ထူးထူးခြားခြားလျှောက်သွားတဲ့ကိုတော်လေးဆိုရင်သူမှတ်ထားတယ်မှတ်ထားပြီးအပြင်ရောက်ရင်ဥစဉ်ဥစဉ်အစောစောက ပြောသွားတဲ့အတိုင်းတကယ်ဖြစ်သလားမေးတယ်တခါကြီးရယဟန်းဆိုတာလိန်ပြောညာပြောလို့မှမရပဲ တရားကိုကိုယ်တိုင်မဖြစ်ဘဲနဲ့ဖြစ်တယ်လို့ပြောရင်ကျွတ်တို့မှာအပြစ်အမတန်ကြီးပါတယ်မဲ့ဖို့နဲ့ဆက်ပြီးပြောမရင်တောင်မှယဟန်သိခါကြီးကြပါတယ်ဒါဒီခါကြီးကိုယ်တိုင်လည်းပဲဒီခါကြီးယဟန်လူတွေသိပါတယ်အဲ့ဒီတော့ဒါအမှန်တိုင်းဖြစ်လို့ပြောနေတာအင်းသူမှတ်ထားလိုက်ပြန်တယ်နောက်တခြားတခြားပုဂ္ဂိုလ်တွေတခြားယဟန်တော်လေးတွေဒီလိုရှောင်းရင်သူဒီလိုပဲအပြင်ရောက်ရင်ဦးစင်းစောစောကရှောက်တယ်ဒီလိုဖြစ်တာဟုတ်သလားခန္ဓာကိုယ်ကြီးကြွလဲဆိုတာဟုတ်သလား အရှင်ဘုရားခန္ဓာကိုယ်ကြီးမမြင်တော့ဘူးဆိုတာဟုတ်သလားဟုတ်ပါတယ်တခါကြီးရေကိုယ်တိုင်းမှာအခုကိုယ်တိုင်းရှူရင်းနဲ့ဒီလိုဖြစ်ပါတယ်အဲ့ဒီဟာနဲ့တခါကြီးတွတ်တွတ်ပြောတာတွေကိုတခါကြီးကအခုမယုံလို့လားမယုံရင်အခုတခါကြီးကိုယ်တိုင်အထုတ်ကြည့်အဲ့ဒီမှာဝိုင်းပြီးတော့တခါလေဦးစင်းနေရတခါကြီးကြောင်းတခါကြီးအထုတ်ပါတခါကြီးလည်းအခုဒီမှာနေတာပဲအိမ်မမပြန်မဲနဲ့အဲ့တော့သူတို့နဲ့တူတူလာအထုတ်ပါဆိုတော့အဲ့ဒီမှာဦးစင်းတွေကတိုက်တွန်းတာနဲ့အဲ့ဒီတခါကြီးဟာအထုတ်ပါတယ် ဒီဥအောင်ခင်ဆိုတဲ့ဒကာကြီးဟာတခါမြင်ုံနဲ့လုံးဝမမေ့နိုင်တဲ့ပုဂ္ဂိုလ်ပါသူအင်္ဂယုတ်ကအင်မတန်ထူးခြားတဲ့ပုဂ္ဂိုလ်ပါခန္ဓာကိုယ်ကြီးဟာလည်းအင်မတန်ကြီးပါတယ်အရံမောင်းကြီးကလည်းထောင်ထောင်မောင်းမောင်းကြီးပါအသားကလည်းပဲအင်မတန်မဲပါတယ်အဲ့လောက်အဲ့ဒီလိုယုံမျိုးဆိုတော့သူ့ယုတ်ဟာတခါမြင်လိုက်တာနဲ့ပဲမမိနေပါတယ်အဲ့တော့သူတရားတွေဥစဉ်တွေတိုက်တွန်းလို့အားထုတ်တယ်ကိုယ်တိုင်အားထုတ်တယ်ဝင်ပြီးအားထုတ်တယ်အချိန်ပြည့်ဈဉ္ညာလျှောက်တယ်ဆိုရင်လည်းသူဈဉ္ညာမှတ် အကုန်လုံးနာကြားပြီးတော့အကုန်လုံးရှုမှတ်တတ်နေပြီဆိုတော့ तू ရှုမှတ်နောက်အဲ့ဒီမှာတရက်မှာ तू ဟာတခါကြီးอ่ะတခါလေလက်တွေပါတွေပါခါလို့ခါပြီးတော့အမလီဟုတ်လိုက်လေဗျာဟုတ်လိုက်လေဗျာအဲ့တော့ဘာတွေဟုတ်တာတုံးတခါကြီးဆိုတော့တပည့်တော်ခန္ဓာကိုယ်ကြီးစီပိုင်းလောက်ရှိတဲ့ခန္ဓာကိုယ်ကြီးအခုတပည့်တော်မမြင်ဘူးဗျာဟောကြည်စမ်းပညာအာယုံပြောက်ပြီးတော့ တဘာဝဆိုတဲ့သဘောလေးမြင်သွားတာလှုပ်သဘောလေးပဲသူသိတော့တယ်သူ့ရဲ့ခန္ဓာကိုယ်ဆိုတဲ့ပုံမှန်တရားကြီးမတွေ့တော့တခါနောက်တခါကျတော့သူဘာပြောလာလဲဆိုတော့ဒီလောက်ခန္ဓာကိုယ်ကြီးရဗျာအပေါ်ကြွတက်နေတယ်အရှင်ဘုရားတို့ပြောတာမှန်လိုက်တာဗျာအရှင်ဘုရားတို့ပြောတာမှန်လိုက်တာအခုလက်တွေ့ပါအဲတော့ဒီဒီတတိပဋ္ဌာန်တရားတွေဟာတကယ်အားထုတ်လို့တကယ်တမ်းသာရိုးရိုးတည်တည်ကြိုးစားအားထုတ်လို့တတိအားသမารီအားတွေကောင်းလာရင်တကယ်ကို အလင်းရောင်ပီတိပတ္တိတွေဆိုတာတကယ်ဖြစ်တာပါလားဆိုတော့ဟောကိုယ်တိုင်လက်ခံသွားတယ်။အဲဒီကနေပြီးတော့ဘုန်းကြီးတို့ဒီမှာအလင်းရောင်နေပီတိတွေပတ္တိတွေဖြစ်တယ်။ဖရဏပီတိတဲ့ဖရဏပီတိဆိုတာကမျက်စိမိတ်ထားတဲ့မျက်စိတွေမဖွင့်ခြင်းလောက်အောင်တရားမှတ်ကောင်းတာ။ယောဂီတွေနာယီပြည့်လို့ထသွားတယ်ကိုမထခြင်း။ဆက်မှတ်ခြင်းတယ်။ဟို ဆုံးစားခြင်းရောက်လို့ဆုံးစားမောင်းခောက်တယ်ကိုမထခြင်း။မှတ်နေခြင်း တရားကကောင်းနေတာလားမကောင်းတာလားတရားကကောင်းတော့အစားကကောင်းသေးလားကောင်းတော့မစားချင်တော့ဘလောက်ကောင်းတာတွေကြွေးလို့မှမစားချင်တော့ဒီတရားလေးကိုမလွတ်ချင်တော့မိတ်ထားတဲ့မျက်စိကိုဖွင့်မကြည့်ချင်တော့အောင်ကိုဆက်မှတ်နေချင်တော့တာအဲ့ဒါဖရဏပီတိပဲဒီဥရိယဘယညံကိုရောက်နေပြီဆိုရင်ဒီလင်းရောက်ပီတိပတ္တိတွေဖြစ်တယ်အဲ့ဒီကနေပြီးတော့တခါလေရှုနေရှုနေရင်တခါလေပတ္တိ ကိုရောစိတ်ရောငြိမ်အေးနေတယ်ကိုရောစိတ်ရောငြိမ်အေးနေတယ်နောက်ပြီးတော့ဉာဏ်တွေကလည်းပဲထက်မြက်လိုက်တာဉာဏ်တွေကလည်းရှုတိုင်းရှုတိုင်းဟာပေါ်ပေါ်ဘာကိုပဲရှု ရှုရှုတဲ့အာယုန်တိုင်းရှုပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောကြီးတွေမြင်နေတော့တယ်အဲ့ဒီမှာယောဂီတွေဖြစ်ဖြစ်မြင်ပါလေဆိုတာဒီဥရိယဗျာဉာဏ်ရောက်မှကောင်းကောင်းမြင်တယ်ဥရိယဗျာဉာဏ်ကိုရောက်ပြီဆိုရင်ဘာကိုပဲရှုရှုရှုကျင်တာကိုရှု မြင်တာကိုပဲရှုရှုကြားတာကိုပဲရှုရှုနားတာကိုပဲရှုကျင်တာရှုအကုန်လုံးကဖြစ်ပြီးဖြစ်ပြီးဖြစ်ဒီသဘောကြီးတည်းအဲ့ဒီလိုသိတဲ့အခါကျတော့ယောဂီရဲ့စိတ်ထဲမှာဘုန်းကြီးတို့ယောဂီများဒီဖြစ်ပြီးပြည့်နေတဲ့သဘောလေးတွေဟာမြတ်စွာဘုရားဟောတာနဲ့အခုကိုယ်တွင်းနဲ့ကန့်ညီသလားမကန့်ညီဘူးလားတပ်ပေသင်္ခါရအနိစ္စယုံနာဓမ္မသင်္ခါရတရားတွေကိုမြတ်စွာဘုရားမြဲတယ်ဟောသလားမမြဲဘူးဟောသလား အခုမိမိကကိုယ်တိုင်ရှုနေတဲ့အခါကျတော့ဉာဏ်နဲ့ရှုတဲ့အခါမြဲတာတွေ့သလားမမြဲတာတွေ့သလားကဲမြတ်စွာဘုရားဟောတဲ့ကိုယ်တွေနဲ့ကိုက်ညီသလားမကိုက်ညီဘူးလားကိုက်ညီရင်ဝမ်းသာမလားဝမ်းနည်းမလားအဲ့ဒီဝမ်းသာမှုပီတိတွေကအခုစောစောကပြောသလိုဖြစ်တယ်အဲ့ဒီကနေပြီးတော့ရှုဆဲရှုနေရင်ကာယပတ္တိစိတ်တပတ္တိတခါလေကိုရောစိတ်ရောဟာတခါဒီထဲမှာငြိမ့်အေး အဲ့လိုကိုရောစေရောငြင်းရင်နေပြီဆိုတော့ဘုန်းကြီးတို့ယောဂီများမနေ့ကပြောခဲ့တဲ့စိတ်ဆင်းရဲမှုတွေဆိုတာလာနိုင်သေးရလားမလာနိုင်တော့ဒါတွေအားလုံးကိုပယ်နိုင်သွားပြီဒါကြောင့်မို့ဒီမှာဆရာကြီးဂျိုးဆက်ကိုစတေးကမင်းရဲ့တရားရိပ်တာကြီးဟာဒီလောက်တောင်အောင်မြင်နေတယ်ဆိုတော့ဘာကြောင့်မင်းအောင်မြင်တယ်လို့သိတယ်လို့ဘာကြောင့်အောင်မြင်တယ်လို့ပြောနိုင်လဲလို့ဘုန်းကြီးမေးတဲ့အခါကျတော့ ကျွန်တော်တို့တတိပဋ္ဌာန်တရားကအလုံးစိတ်ဆင်းရဲမှုတွေခြုံငိမ့်နိုင်တယ်လေတဲ့ကျွန်တော်ရိတ်တာကိုလာတဲ့ပုဂ္ဂိုလ်တွေဟာအလုံးစိတ်ဆင်းရဲမှုတွေလွန်မြောက်ပြီးစိတ်ချမ်းသာမှုတွေအပြည့်ဝရတယ်တဲ့ဒါကြောင့်မို့အောင်မြင်တာတဲ့ကုဒီတတိပဋ္ဌာန်တရားဟာဒီဥရိယဘုရားညံတော့ကောင်းကောင်းဖြစ်နေပြီဆိုရင်ကိုပဲစိတ်ဆင်းရဲမှုတွေမလွန်မြောက်ဘူးလားလွန်မြောက်နေပြီဒီမှာချမ်းသာနေပြီကာယပတ္တိစိတ်တပတ္တိကာယလဟုတ္တစိတ်တလဟုတ္တ ခါနဲ့ပေါ်ပန်းနေကာယမုရုဒ္ဒစိတ်တမုရုဒ္ဒကိုရောစိတ်ရောနုညံ့နေဒါကြောင့်မို့ဒီတရားကိုသိချာသိမြင်နေပြီဆိုတဲ့ပုဂ္ဂိုလ်ဟာအပြင်မှာဟိုတုန်းကကြံကြံထန်ထန်နေတယ်သွားတယ်စားတယ်တောက်တယ်ဒီညံမျိုးရောက်နေတဲ့ပုဂ္ဂိုလ်ကြတော့ကြည့်တော့အကုန်လုံးဟာသွားတော့လေတင်တင်မူမူနုနုညံ့ညံ့ဒိုင်နာထတာလည်းနုနုညံ့ညံ့ပဲနောက်ဆုံးစကားပြောတာလေးကစကြဲကြဲတောင်းတော့မပြောတော့အဲ့ဒီမှာညင်ညင်တာတာလေးပဲအကုန်လုံးတိမ်မွေးနုညံ့သွားတယ်ဒုက္ခ သိကိုချမ်းသာနေတယ်မတရားမဖြုတ်ချင်လောက်အောင်စောစောကပြောတယ်ပြဏပိတိတို့အတင်းချမ်းသာနေပြီအဲ့ဒီဟာဒီဥရိယဘယညံကိုရောက်ပြီဆိုရင်ဒီအလင်းရောင်ပီတိပတ္တိဒုက္ခတတာချမ်းသာလာပြီဆိုတဲ့တရားတွေကိုတခါလေဒီတိုင်းလေးပဲတွေ့နေရတော့ချမ်းချမ်းသာသာလေးသိနေရတော့ကိုကိုကိုလည်းပဲနိဗ္ဗာန်ကိုရောက်နေပြီလို့စိတ်ကထင်နေတတ်တယ်အထင်လေးကြီးသွားတတ်တယ်အဲ့ဒီအချိန်လေးမှာကမ္မဋ္ဌာန်းဆရာအသိအရေးကြီးပါတယ် အဲ့ဒီအချိန်လေးကိုကမ္မဋ္ဌာန်းဆရာကအမြဝေပါတရားတွေရနေပြီသာဓုပေးပါဆိုရင်အထင်ကြီးသွားပြီကိုယ့်ကိုယ်ပွင့်မြင့်သွားဒါကမ္မဋ္ဌာန်းဆရာမြောက်ရင်ယောဂီကမြောက်သွားတတ်တယ်ကမ္မဋ္ဌာန်းဆရာကခရပဲကမ္မဋ္ဌာန်းဆရာတွေကလုတ်ပြီးရင်ယောဂီကယူတောင်ယူသွားတတ်တယ်ဘာကြောင့်လဲဆိုတော့အတိမာနလွန်လွန်ကဲကဲကြီးကိုမာနတက်သွားတယ်သူများငါလို့မဖြစ်ဘူးငါသာဒီတရားကိုရတာသူများမရသေးဘူးကိုယ့်ကိုယ်ကမာနတွေတက်သွားတတ်တယ်ဒါကြောင့်မို့ကမ္မဋ္ဌာန်းဆရာတွေ မြှောက်ပေးရင်ယောဂီကမြောက်သွားတတ်တယ်။ဒါကြောင့်မို့ဒီဥရိယဗျာညာလောက်တောင်ဒီလောက်ချမ်းသာပြီးတော့ဒီလောက်အလင်းရောင်ပီတိပတ္တိတွေနဲ့တွေ့သိနေပြီဆိုရင်ယောဂီကအလင်းရောင်လေးမြင်လိုက်တယ်ဆိုတာနဲ့ဟောဗာမဲဆိုင်ပြီဆိုတာမျိုးသွားပြီးပြောလိုက်သွားပြီးမှတော့ဒီမှာဥရိယဗျာညာလောက်နဲ့ကိုပဲအလင်းရောင်လေးမတွေ့ဘူးလား။ပီတိတွေပတ္တိတွေမတွေ့ရဘူးလား။ကဲဒုက္ခတွေချမ်းသာတာတွေမတွေ့ရဘူးလား။သိကိုချမ်းသာနေတတာ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 ဒီဆင်းရဲတွေမလာပါနဲ့လို့တားလို့ရောရရလားအခုကိုယ်တိုင်ပဲဒီမှာကိုယ်ဆိုးရတာဘာမှမရှိဘူးသူ့သဘောတိုင်သူဖြစ်နေလို့အစိုးမရတဲ့အနတ္တအဲ့ဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကိုဘုရားဟောတဲ့အတိုင်းကိုယ်တွေ့တွေ့နေပြီဆိုတဲ့အခါကျတော့ငါတို့ဂေါရမဗုဒ္ဓဟောခဲ့တဲ့တရားမှန်တယ်ငါခုအားထုတ်နေတဲ့တတိပ္ပံတရားဒါဘုရားဟောတယ်ဆိုတာ မှန်တယ်ဒါမြတ်စွာဘုရားပွင့်ထွန်းပေါ်ပေါက်တယ်ဆိုတာမှန်တယ် မြတ်စွာဘုရားရဲ့တပိသတန်ဃာတို့တွေဆိုတာမှန်တယ်ဆိုတော့ဘုရားတရားတန်ဃာယရဏသုံးပါးရဲ့အပေါ်မှာယုံကြည်မှုတွေအာကောင်းသလားအာသေးသွားသလားတကယ်ကိုအာကောင်းသွားတယ်တရားမြင်မှဘုရားမြင်တယ်နော်အခုတရားကိုကိုယ်တိုင်တွေ့ပြီဆိုတော့ဘုရားကိုကိုယ်တိုင်တွေ့ပြီဘုရားပွင့်သွားတယ်ဆိုတာတေချာလက်ခံသွားပြီငါတို့ဘုရားဟောထားတဲ့တရားဆိုတာဒါအစစ်မှန်ပဲဆိုတာသဘောကျလက်ခံသွားအဲ့ဒီကနေဆက်လက်ပြီးတော့ဒီခါလေဒီတတိအားတွေက ဝရိယကလည်းပဲဟိုတုန်းကလိုအားဆိုင်စရာမလိုတော့သူ့ဟာသူပဲဟန်ကျဲညီလေးပဲတတိကလည်းပဲတခါလဲနည်းနည်းနည်းနည်းတတိကလည်းပဲထင်းထင်းရှားရှားပဲဘယ်အာယုံဖြစ်ဖြစ်ပေါ်လာသမျှအာယုံတွေကိုမလွတ်တော့ထိုင်ပြီးရှုနေရင်ကဖောင်းနာပင်နာလေးရှုနေရင်ကအတန်လေးကြားတယ်ဆိုရင်လည်းကြားတဲ့အတန်လေးရှုပြီးသားဖြစ်သွားဒီဖောင်းနာပင်နာလေးရှုနေရင်ကတဏှာကလှုပ်တာလေးပေါ်လဲရှုပြီးသားဖြစ်သွားပြီတဏှာကယွတာလေးပေါ်လဲရှုပြီးသားဖြစ်သွားပြီအဲ့ဒီလိုကိုတတိကလည်းမလွတ်အောင်ရှုနိုင်လာတယ် အဲ့လိုအားကောင်းပြီးတော့ဒီလို တရားရဲ့အရသာဓုတွေကိုယ်တိုင် တွေ့ရတဲ့အခါကလည်းကြတော့ယောဂီကဒီတရားပေါ်မှာသဘောကျပြီးတော့နှစ်သက်နေတယ်ကိုတရားလေးနဲ့ကိုထိုင်တိုင်းထိုင်တိုင်းဒီတိုင်းလေးပဲဖြစ်နေစေခြင်းနဲ့ဆိုတော့တရားပေါ်မှာနှစ်သက်မှုဆိုတဲ့နန္ဒီရာကတရားပေါ်မှာနှစ်သက်မှုဆိုတဲ့တဏှာတွေဖြစ်နေတယ်။အဲ့ဒီတိုင်းဆိုရင် ရှေ့ကိုဒီတရားတိုးတက်ပါဦးမလား မတိုးတက်တော့ဘူးဒါကြောင့်မို့အဲ့ဒီလိုအလင်းရောင်ပိတိပတ္တိဒုက္ခသရစတဲ့ဒါတွေဟာဝိပဿနာဉာဏ်ယူချောင်းတရားတွေတဲ့ဒါတွေကိုကိုကသဘောကျလက်ခံနေရင်ရှေ့ကိုတရားမတက်တော့အဲ့ဒီအချိန်မှာကမ္မဋ္ဌာန်းဆရာကဒီယောဂီကိုတရားတွေပေါ်မှာတာယာကန့်ညိမနေအောင်ဓမ္မရာဂဓမ္မနန္ဒီဆိုတဲ့တရားပေါ်မှာနှစ်သက်မှုတွေမရှိအောင်တခါလေသတိထဝရိယစိုင်းပြီးတော့တခါသင်ပေးသွားတယ် အဲလိုကမ္မထမ်းဆရာကနေကြာကြာနာနာလမ်းကြောင်းကိုတခါလေတဲ့ပြီးဖြောင်းပေးအဲ့ဒီပုံမှာတာယာမှုမရှိအောင်တခါလေဟောပြောပေးအဲ့လိုပြောပေးပြီးတော့မှရှေ့ကိုတွန်းပြီးတော့အာထုတ်ခိုင်းရင်အဲ့ဒီယောဂီကအဲ့ဒီကြမှာကမ္မထမ်းဆရာညွှန်ကြားတဲ့အတိုင်းဆက်ပြီးတော့အာထုတ်သွားရင်အဲ့ဒီကနေပြီးတော့ဖြစ်မှုပြက်မှုကိုသိတဲ့ဉာဏ်ကနေပြီးတော့တဆင့်တက်ပြီးတော့အပြက်ကိုသိတဲ့ဉာဏ်ပေါ်သွားမယ်။ဘာကိုသိတဲ့ဉာဏ်လဲ။အေးအပြက်ကိုသိတဲ့ဉာဏ် အဲ့ဒီတော့အခုဒီမှာကဥရိယဘုရားညံလောက်နဲ့ဒီနေ့ဘုန်းကြီးတို့ဆုံးသတ်ရအောင်ဒီတော့ဒီဥရိယဘုရားညံလောက်ရောက်ပြီဆိုရင်ယောဂီပုဂ္ဂိုလ်ဟာတရားရဲ့အရာသာဒူးလေးတွေကိုယ်တိုင် မတွေ့ရဘူးလားဓမ္မပီတိတရားတဲ့နှစ်သိမ့်အာရမှုပီတိတွေရောကိုယ်တိုင် မခံစားရဘူးလားအဲ့ဒီကိုယ်တိုင်ခံစားလာရပြီဖြစ်တဲ့အတွက်ဒီယောဂီပုဂ္ဂိုလ်ဟာတရားပေါ်မှာ ယုံကြည်မှုတွေပို့ပြီးတော့အာကောင်းသလားအာသေးသလားယုံကြည်မှုတွေအာကောင်းလာပြီဆိုရခါကလာကြတော့ဒီမှာဒီပုဂ္ဂိုလ်ဟာယုံကြည်မှုတွေအာကောင်းလာတာနဲ့အမျှနောက်အကြောင်းညီညွတ်တိုင်းညီညွတ်တိုင်းသို့မဟုတ်ရိတ်တာကနေပြီးတော့တရားစခန်းလေးပြီးလို့အိမ်ပြန်ရောက်ရင်တောင်မှဒီတရားကိုမလွတ်ချင်တော့ အချိန်လေးပေးပေးပြီးတော့ကိုယ်အိမ်မှာလည်းကိုယ်အချိန်လေးနဲ့ဒီတရားတွေကို ရှုမှတ်လာတယ်အထုတ်လာတယ်ပွားများလာတယ်တရားတရားတွေထက်လာတာလားတုံသွားတာလားအဲလိုတရားတရားတွေထက်ပြီးတော့ဆက်လဲပြီးတော့နောက်အကြောင်းညင်ညွတ်တဲ့အခါမြန်မာနိုင်ငံရောက်တဲ့အခါမှာလည်းမြန်မာနိုင်ငံရောက်လို့အချိန်ကြီးကအလကားမထားခြင်းဘူးတရားရိပ်တာဝင်ပြီးတရားထုတ်မယ်ဒါအဲလိုပုံကိုယ်တွေဘုန်းကြီးတို့မြန်မာနိုင်ငံကိုပြန်ပြန်လာတဲ့အခါမှာတရားဝင်တဲ့ပုံကိုယ်တွေအများကြီးပါ ဒီနေ့ဆိုရင်ဘုန်းကြီးစီမှာလမ်းနဲ့ချီပြီးတော့ဝင်တဲ့ပုံကိုယ်တွေတောင်ရှိပါတယ်ဒီကနေပြီးတော့လာပြန်လာပြီးတော့မြန်မာနိုင်ငံရောက်တုန်းရက်စီအထုတ်မယ်ဆိုပြီးတော့ရက်စီအထုတ်ကြတဲ့ပုံကိုယ်တွေရှိပါတယ်ရက်တို့ပုံကိုယ်တွေဆိုတာကတော့အများကြီးပဲရောက်တယ်ဆိုတာနဲ့ပဲတခြားကိစ္စတွေလုပ်ဆရာရှိတာလုပ်တယ်တချို့ကတခြားကိစ္စမလုပ်သေးခင်အဲ့ဒီမှာရိတ်တာကိုရင်ဝင်လိုက်တယ်အဲ့ဒီမှာကိုကဝင်နိုင်တဲ့လောက်9ရက်ဝင်နိုင်ရင်9ရက်9ရက်ဝင်နိုင်ရင်9ရက်ဝင်တယ်ဝင်ပြီးတော့မှပြန်ပြီးတော့တခြားကိစ္စတွေပြုလုပ်တာတွေရှိတယ် အဲ့လိုဆိုတော့ကိုကတရားအရသာဒူးလေးတွေတွေ့ထားတဲ့ပုဂ္ဂိုလ်ဟာဒီတရားကိုလက်လွတ်ခြင်းသလားလက်မလွတ်ခြင်းဘူးလားလက်မလွတ်ခြင်းတော့အမြဲတမ်းတရားအထုစေခြင်းတရားအထုဖြစ်နေတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုအ ਨੇ ဆုံးအောက်ထင်ဒီဥရိယဘယညာလောက်တော့ဖြစ်အောင်အာထုတ်စေခြင်းနဲ့ဖြစ်လဲဖြစ်သွားစေခြင်းနဲ့အာထုတ်မယ်ဆိုရင်လည်းပဲတကယ်လည်းဖြစ်နိုင်တယ် ဘာကြောင့်လဲဆိုတော့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးပထမဦးဆုံးတရားပြတဲ့ယောဂီ၃ဦးဘယ်နှဦးတယ်လဲတရားပြတာယောဂီ၃ဦးအဲ့ဒီယောဂီ၃ဦးကိုတရားပြတဲ့အခါမှာဘုန်းကြီးတနေ့ကလည်းပြောမိသလားမသိဘူးအာထုတ်တဲ့အခါကာလမှာဆက်လက်တလိမ့်နဲ့ပါတယ်လေကွန်းတရားယူလာကြတယ်တဲ့အဲ့လိုဆက်လက်တလိမ့်နဲ့ကွန်းတရားယူလာပြီးတော့အာထုတ်တယ်ဒါပေမဲ့တရားကိုအားပေးဆောင်ပေးပြီးတော့ကြိုးစားနေတော့ ဇလိတ်လည်းမတော့ဖြစ်တော့ဘူးတဲ့ကွန်းလည်းမစားဖြစ်တော့အဲ့ဒီလောက်အားထုတ်ကြတဲ့ပုဂ္ဂိုလ်တွေတရားလည်းတစ်ခါမှလည်းအတွေ့အကြုံမရှိဘူးတရားလည်းအမထုတ်ဘူးအတွေ့အကြုံလည်းမရှိဘူးဒီတရားတွေလည်းနာလည်းမနာဘူးဒါပေမဲ့တဲ့အဲ့ဒီပုဂ္ဂိုလ်တွေတရားလျှောက်တာတဲ့၃ရက်မြောက်မှာဥဒယဘယဖြစ်မှုပြက်မှုဉာဏ်ကြီးကောင်းကောင်းဖြစ်ကြတယ်တဲ့၃ရက်တည်းဘယ်နှရက်တည်းလဲ ၃ရက်အတွင်းနဲ့ပဲဥရိယဘေယညာကိုကောင်းကောင်းဖြစ်ကြတယ်တကယ်ကိုအဖြစ်ဖြစ်တွေကိုတခါလေရှုတိုင်းရှုတိုင်းကိုသူတို့သိနေကြတယ်အကုန်လုံးကိုအဲ့ဒီဖြစ်ဖြစ်ဉာဏ်တွေပေါ်လာတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်တွေတရားတရားတွေထက်လာသလားတုံးသွားသလားထက်လာတော့စက္ခစက္ခစက္ခစက္ခတရားတွေအာမထုတ်ကြဘူးလားအထုတ်ကြတယ်အဲ့ဒီအကြောင်းမို့ဘုန်းကြီးတို့အခုဒီဓမ္မနန္ဒဝိဟာရအကြောင်းတိုက်မှာဒီ9ရက်တာတရားစခန်းမှာလည်းပဲအခုမိမိတို့2ရက်ကြံသေးတယ် တကယ်ရန်သာစိတ်ပါလက်ပါနဲ့ဆောင်းပွေးပြီးတကယ်ကြိုးစားမယ်တကယ်အားထုတ်မယ်ဆိုရင်ဒီဥရိယဗျာဆိုတဲ့ဖြစ်မှုပြမှုညာလောက်တော့မရနိုင်ဘူးလားဒီညာလောက်ကိုသိချာဖြစ်ပြီဆိုရင်အခုပြောတဲ့အလင်းရောင်ပီတိပတ္တိစတဲ့တရားအရသာဒူးလေးတွေကိုယ်တိုင် မခံစားရဘူးလားအဲ့လောက်ခံစားရပြီတရားရတာလဲကိုယ်တိုင်တွေ့ပြီဓမ္မပီတိကိုယ်တိုင်လဲတရားပီတိတွေကိုယ်တိုင်တွေ့ရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနောက်အချိန်တိုင်းအချိန်တိုင်းသို့မဟုတ် မြန်မာနိုင်ငံရောက်တိုင်းသို့မဟုတ်မြန်မာနိုင်ငံကဒီမှာဆရာတော်တန်ဃာတော်တွေကြွလာတဲ့တရားစခန်းတိုင်းကိုတရားဝင်ဖြစ်သွားတယ်တရားကိုမကြောက်တော့ဘာကို မကြောက်တာလဲတရားကိုမကြောက်တာမှတရားလျှောက်ရမှလည်းမကြောက်တော့တချို့ကတရားလျှောက်ရမှလည်းကြောက်တယ်အဲဒါအခုကိုယ်တိုင်တွေ့ထားတဲ့ပုဂ္ဂိုလ်ကတရားလျှောက်ဖို့သူ့မှာအများကြီးဖြစ်နေတယ်တရားလျှောက်ဖို့နည်းနည်းလေးလားအများကြီးလား အများကြီးဖြစ်နေပြီအများကြီးဖြစ်နေတော့တရားရှောင်ရမှလည်းမကြောက်တော့ဘူးဒါကြောင့်သူကဘာကြောင့်လဲဆိုရင် ထိုင်တိုင်းထိုင်တိုင်းခုယောဂီတို့ဝေဒနာတွေနဲ့နှပန်းလုံးနေရတဲ့အချိန်ဒီဥရိယဗျာညာရောက်တဲ့အခါကျတော့ဝေဒနာတွေနဲ့နှပန်းလုံးစရာရှိသေးရလားတဏှာကြီးဆိုတဲ့အချိန်လေးမှာသူ့အတွက်ခဏလေးရနှစ်နာရီဆိုတဲ့အချိန်လေးကသူ့အတွက်ခဏလေးရဓမ္မပီတိနှစ်သိမ့်ဝမ်းမြောက်ပြီးတော့ခန္ဓာကိုယ်က ပေါ့ပြီးကြွပြီးတော့တကယ်ကိုပဲအချမ်းပြီးတော့နေတာဒါကြောင့်မို့ ဒီဓမ္မပီတိလေးလောက်ဓမ္မရတလေးလောက် ဖြစ်နိုင်လောက်တဲ့ဒီဥရိယဗျာညာဆင်းလောက်တော့ရောက်အောင်အာထုတ်ပါလို့ဘုန်းကြီးကဒီနေ့တိုက်တွန်းပြီးတော့တရားလေးသိမ့်မယ်နော်ဓမ္မပိတိံဒုက္ခံတိတိဝိပတံဒေနစေတတံအရိယဘဝေရီတေဓမ္မေတရာရမတိပန္တိတော ဓမ္မပိဋိတရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခံတေတိချမ်းညာသာသာအိပ်စေရပါ၏ဒုက္ခံတေတိတွားရမှလည်းချမ်းညာသာသာရရမှလည်းချမ်းညာသာသာထိုင်ရအိပ်ရမှလည်းချမ်းညာသာသာ ရာပထာလေးလီမြညင်ရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ဗန္ဒီတောဗန္ဒီတောဝါကြောင်းကျိုးသည့်မြင်ပညာရှင်သည်သာလျင်ဗန္ဒီတောဗန္ဒီတောဝါအမြဲမပြတ်ဒလဇခါကရှုမှတ်နိုင်ပါသည်ဝိပဿနာပညာရှင်သည်သာလျင်အရိယပဝေရီတေဖျားဆရှိသောရိယသူတော်ကောင်းတို့ ငြိမ်းချောင်းချိုသာဟောကြားတော်မူအပ်ပါပြီသောဓမ္မေမေညာဤအပေါင်းအဘောဗောဓိပက္ခိယတရားတော်၌ဝိပဒနေနာကိလေမြူမေးညစ်ကြေးတို့မှ ကင်းဝေးမတင်ကြည်လင်တန်ရှင်းသောစေတသာအမျက်မပြဒလဇခါကရှုမှတ်နိုင်ပါသည့်ဝိပဒနာစိတ်ဖြင့် တရဏီယောညင်မှာဘေခမဆိုင်ချိန်တိုင်း၌ရမတိမှုလျောပျော်ပိုင်းနှိချိုင်အာရသဘောကြပိုင်ပိုင်နေထိုင်နိုင်လေကုန်တော်တည်း